ဒီနေ့2023ခုနှစ်ဇန်နဝါရီလ12ရက်နေ့စနေနေ့မြန်မာလူတော့ကြာသူလဇန်1ရက်နေ့ကရင်နှစ်သက်ခုနေ့ပေါ့နော်ဒီတစ်ပတ်ဒုက္ခသစ္စာရဲ့အနှစ်၄ချက်ဆိုတာနဲ့စကြရအောင် အဲ့တော့ယူဇင်းတို့ပြီးခဲ့တဲ့ဘက်ကဒုက္ခသစ္စာရဲ့ပါဠိတော်ကိုနှမျိုးရွတ်ပါတယ်ပထမကဦးဇင်းတို့ရွတ်နေကြပါဠိတော်ဒုတိယကတော့မဆီစရောဘုရားကြီးကရှိစေခြင်းနဲ့ပုံစံအနေနဲ့ပါဠိတော်လို့နှမျိုးရှိပါတယ်အဲဒါလေးကိုဦးဇင်းကပြန်ပြီးတော့ဟောင်းစာမျက်နှာ46မှာပါတဲ့ဒုက္ခသစ္စာရဲ့မွေပါဠိတော်ရဲ့ ပြီးတော့နောက်တစ်မျက်နှာမှာရှိတဲ့ဒုက္ခသစ္စာရဲ့ပါဠိတော်အဲ့ဒီနှစ်ခုပြန်ပြီးတော့ပူဇော်ခြင်းတယ်နော်အားလုံးလိုက်အဲ့ဒါလေးညီတို့ညီမဆိုကြည့်ပါဦးဣဒံခောစရာမရဏ အဲ့ဒါကဦးဇင်းတို့ရွရွရွဆင်ရာရွရဆင်ပေါ့လေနောက်တစ်ခုသွားလဲအောင်နောက်တစ်ခုကဟဲ့လားအမ်ဗျာတိပိဒုက္ခမပါဘူးဗျာတိပိမပါတော့ဘူးမရဏံပိဒုက္ခတောကံ အေးအဲဦးဇင်းတို့ရာဝေးရစဉ်ကဗျာတိပိဒုက္ခဆိုတာပါတယ်ဒါပေမဲ့နောက်တမှုမှာမပါဘူးเนาะနောက်တမှုမှာအတ္တတိုးလာတာကပရိစ္ဆသမုပ္ပါရဲ့နောက်ဆုံးဖြစ်တဲ့ဒေါက ပရိဒေဝဒုက္ခဒေါမနတဥပါယတာပိပေါ့နော်ဆက်ထားတဲ့ဒေါမနတုပါယတာပိဒုက္ခအဲ့ဒီဟာလေးတိုးလာတယ်အဲ့တော့ဒီလိုတင်တန်းမျိုးနဲ့လေ့လာတဲ့ခါကျမှပါဠိတွေရဲ့ကွဲပြားမှုကိုလည်းမိမိတို့ကသိရတာဒါတွေကညတရားပွဲတွေမှာဟောတဲ့အခါအချိန်ကန့်သတ်မှုတွေဘာလို့ရှိလို့ရှိရင်ဒီလောက်ပြည့်ပြည့်စုံစုံမလေ့လာနိုင်ဘူးအဲ့တော့ ကွဲပြားတဲ့အကြောင်းလေးကိုတော့ပြီးခဲ့တဲ့ဘက်ကပြောခဲ့ပြီနော်ဒီဟာကဝိနိပိရိကမဟာဝါမှာလည်းပါတယ်နော်နောက်ပြီးတော့မှဟိုကနာဝဒနိကေမှာလည်းပဲပါတယ်မဟာဝကတန်ယုံမှာနော်ဒါအဲ့ဒီသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ဖွင့်ဆိုတာကဘယ်မှာပါသေးတယ်လဲဆိုတော့နောက်ထပ်အဘိဓမ္မာပိရိကထေရဝိဘင်းပါဠိတော်မှာလည်းရှိတယ်ဒါတော့အဲ့ဒီတဏှာနဲ့တဏှာသစ္စာချင်းတူပါလေးနဲ့အဲ့ဒီစကလုံးလေးတွေနည်းနည်းလေးကွဲပြားတာကို ပြီးခဲ့တဲ့ဘက်ကနော်သဘောလောက်ရှင်းပြီးပါပြီဒါပေမဲ့လူတွေနေနေတော့အဲပြီးခဲ့တဲ့ဘက်တုန်းကသဘောလောက်ပဲပေါ့လေဒါတွေကတော့ဘုန်းများသောဖြင့်ဘုန်းကြီးတွေဘက်ကပို့ပြီးတော့လေ့လာရတယ်ဘာကြောင့်ကွဲတာတော့ဘယ်ခက်လောက်ကစကွဲတာတော့ဘယ်ဆရာတော်တွေကဘလို့ယူရှိကြသလဲဆိုတာအဲ့တော့ဒီဒီဘက်ကသစ္စာအနဲ့16ချက်ရှိတဲ့ထဲကသစ္စာတစ်ပါးတစ်ပါးမှာ၄ချက်၄ချက်ရှိတယ် ဒါတော့ဒီနေ့ဒုက္ခသစ္စာရဲ့အနည်းလေးချက်ကိုစပြီးတော့လေ့လာရအောင်အဲ့တော့ဒုက္ခသစ္စာပြောမှမကြောင်လားမသိဘူးအဲ့ဒီနေ့ကြမှာပဲမနေ့ကစချောင်းဆိုတော့အခုကဒုက္ခအတိပင်ပြစရာမလိုကိုယ့်ဘာသာကိုဒီတိုင်းပြပြီးသားဖြစ်ဒုက္ခတော်တော်ရောက်တာဟလားအဲ့တော့သစ္စာဒုက္ခသစ္စာကိုဖွင့်ဆိုတဲ့အခါမှာအနည်း၄မျိုးနဲ့အတိပ္ပယ်၄မျိုးနဲ့ဖွင့်ဆိုတယ်နံပါတ်၁က ဘီလနတ်ထောတဲ့ဘာလဲလဲဘီလနတ်ထဆိုတာကမိမိကိန်းရာတတ္တဝါကိုနှိပ်စက်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာ နှိပ်စက်ခြင်းအနှစ်သဘောရှိတယ်တဲ့ဒုက္ခဆိုတာကိုဖွင့်ဆိုမယ်ဆိုရင်ဒုက္ခရဲ့သဘောကိုပြောမယ်ဆိုရင်ဒုက္ခဆိုတာခန္ဓာ၅ပါးပြောတာပဲဟုတ်တော့မလား ခန္ဓာ၅ပါးပြောတဲ့ခါကျတော့တဲတဲ့ပြောမယ်ဆိုလို့ရှိရင်တော့ဒုက္ခသစ္စာဖွဲ့လို့ရတဲ့လောကီယုတ်တွေစိတ်တွေစေတသိက်တွေယုတ်တွေကိုပြောတာပါလောကုတ္တရာတော့မပါတော့ဘူးပေါ့ဥပါဒณะခန္ဓာဖွဲ့တဲ့ထက်မှာလောကုတ္တရာတရားမပါဘူးနော်မပါတဲ့အတွက်ကြောင့်မလို့လောကီဘက်မှာရှိနေတဲ့စိတ်တွေစေတသိက်တွေယုတ်တရားအဲ့ဒါဘာခန္ဓာလဲဆိုရင်အဲဝရင်ပေါ့နော်ဘာခေါ်မလဲသစ္စာအနေနဲ့ဘာသစ္စာလဲဆိုရင်ဒုက္ခသစ္စာဆိုတော့အဲ့ဒီလောကီဘက်မှာရှိနေတဲ့ စိတ်စတသိက်ရုပ်ဆိုတဲ့သဘောတရားတွေနဲ့ဖွဲ့စည်းထားတဲ့တတ္တဝါဘယ်တတ္တဝါမဆိုရုပ်ကြီးပဲဖွဲ့တဲ့တတ္တဝါနာမ်ကြီးပဲဖွဲ့တဲ့တတ္တဝါရုပ်နဲ့နှစ်ပါးလုံးဖွဲ့ပြီးတော့ပေါင်းစပ်ထားတဲ့တတ္တဝါဘယ်တတ္တဝါပဲဖြစ်ဖြစ်ခန္ဓာရှိရင်ဒုက္ခရှိတယ်ဒုက္ခရှိတယ်ဆိုတော့အဲ့ဒီခန္ဓာကနေပြီးတော့ပေးတဲ့ဟာကဘာဖြစ်တယ်လဲဆိုရင်မိမိရထားရင်ရထားတဲ့သူကိုဘာပေးတယ်လဲစိတ်ထဲမှာကောက်ချစ်ချလဲဘာသွားတွေ့တယ်လဲဆိုတော့ဒါကြီးရထားတဲ့အတွက်ကြောင့်မလို့ကိုကလွတ်ချလို့လည်းမရအောင် နော်လွတ်ချပြစ်လို့လည်းမရဘူးဖွဲ့စည်းတော့ကတည်းလို့ဒါနဲ့ဖွဲ့စည်းထားတာဒုက္ခက built in ဖြစ်နေတယ်ဟုတ်တယ်မလားကက်ဆက်ကလေးတွေရှိတော့ကမက်ကလေးကကက်ဆက်နဲ့တွဲပါလိုက်ရင်သူတို့သုံးတော့ဘာခေါ်လဲတချို့တော့ဗမာလူသူက body mic လို့လို့လည်းသုံးတယ် body ဆိုတာခန္ဓာကိုယ်ထဲမှာ mic ကတွဲပါလာတီးတန့်ဝယ်စရာမလိုဘူးသူတို့လိုမှသုံးတဲ့က built in ဆိုတာတခါတည်းထည့်ပေးလိုက်ပြီးသားခွဲလို့မရဘူးလို့ပြောတာဆိုတော့ခန္ဓာကိုယ် တတဝတယောက်ဖြစ်နေခန္ဓာတစ်ခုရအောင်ဖွဲ့လိုက်ပြီဆိုကြတယ်လို့ဒုက္ခကဘာပါပြီးသားလဲဆိုရင်တခါတည်းတွဲပါပြီးသားလို့ပြောတာဒုက္ခကိုမယူခြင်းလို့မရဘူးရတဲ့ခန္ဓာက तू အတွင်းထဲထက်လိုက်ပြီးပြီဒုက္ခကိုဆိုတဲ့ခါကျတော့ခန္ဓာတစ်ခုရပြီဆိုရင်ရတဲ့ပုံကိုရှိတဲ့ပုံကိုကို तू ကဘာလုပ်တော့မလဲနှိမ့်ဆက်တော့မယ်လို့ပြောတာဒါကြောင့်ဒုက္ခသစ္စာသည်နှိမ့်ဆက်ခြင်းအနေသဘောအခုကြည့်လေတခြားမကြည့်နဲ့ကိုယ်ခန္ဓာကိုယ်ကိုခန္ဓာကိုယ်ရုပ်ပိုင်းဆိုင်ရာပဲကြည့် အခုတော်တော်လေးထိုင်အခုဆိုအခုဦးစင်ချောင်းဆိုးနေတယ်လက်ချောင်းနဲ့ဆန်းလို့လားချောင်းချောင်းဆိုးကများတာတခါတည်းနားတွေကလည်းလေးတဲ့ဝုန်းငနဲ့ဝုန်းငနဲ့ထွက်တယ်ကြတော့ဘိုက်တွေကလည်းနားလို့ခေါင်းကြီးလည်းကိုကောင်းတဲ့နောက်ထပ်တလက်မလောက်အပြင်ပူကြီးနေသလားအောင်မေးတယ်ချောင်းဆိုးလိုက်ရင်ခေါင်းကြီးကာကာသွားတယ်အောင်မေးတယ်ဆိုတော့အဲ့ဒါဘာဖြစ်လဲဆိုတော့အဲ့ဒီဖြစ်တဲ့အချိန်ခါမှာခန်းနေရတဲ့ဒုက္ခဒုက္ခတွေကြီးပဲ ဆိုတဲ့ခါကျတော့ဒါကြီးရထားတော့လည်းပဲဘဝတကူဖြစ်ဖြစ်နေတဲ့ဟာကြီးကိုပြန်နှိမ့်စစ်တာအဲ့တော့ပီလနတ်ထခေါ်တယ်အခုဆိုရင်ကြီးခဏနောက်နိုင်ဝက်လောက်ကြာရင်လှည့်တော့မယ်ဟုတ်တော့မလားဘယ်ညာပြောင်းတော့မယ်ခါနာတော့မယ်အဲကြာတော့တဖြည်းဖြည်းကြိုးကတောင့်လာမယ်အဲ့ဒါပြမလားဘူးလားအဲ့ဒါကိုပီလနတ်ထခေါ်တာပဲဒါတော့ဒီရထားတဲ့ခန္ဓာသည်ရရှိထားတဲ့ပုဂ္ဂိုလ်ကိုဒုက္ခပြန်ပေးတတ်လို့နှိမ့်ဆက်ခြင်းသဘောရှိတယ်တဲ့ဒါနံပါတ်1နဲ့ နံပါတ်2ကသင်္ကတထောဆိုတာပြုစီမံအပ်တဲ့အနှစ်သဘောသူကဒီတိုင်းတော့မဖြစ်ဘူးဘာတွေရှိတယ်လဲဆိုရင်သူတို့တိဆောက်ပေးတဲ့သူရှိတယ်အဝိဇ္ဇာတဏှာကံအာဟာရဖတ်တာအကြောင်းတွေရှိတယ်သူမှာ conditions တွေရှိတယ်လို့ပြောတာဖြစ်အောင်လုပ်ပေးတဲ့အကြောင်းတွေရှိတယ်အဲ့ဒီဖြစ်အောင်လုပ်ပေးတဲ့အကြောင်းတွေပေါင်းဆက်ပြီးဖွဲ့စည်းပေးလိုက်လို့ဘဝတစ်ခုဖြစ်တာဟောဒီဘဝတစ်ခုမှာနောက်ကအကြောင်းတွေမရှိတော့ဘူးဆိုရင်လည်းဘဝမရှိတော့ရှင်းမယ်ဆိုတော့ ဘဝဆိုတာဘာလဲလို့မေးလို့ရှိရင်နောက်ကံအကြောင်းတရားတွေပြုစီမံထားလို့ပေါင်းဆက်ထားလို့ဖြစ်တာအကြောင်းတစ်ပါးတည်းနဲ့လည်းမဖြစ်ဘူးနှစ်ပါးနဲ့လည်းမဖြစ်ဘူးဥမာဦးဇင်းတို့လူတိုင်းဗမာတွေသိနေတာဗမာပြည်လာတဲ့လူတွေမွဟင်္ဂနာမည်တစ်လုံးနဲ့ပဲတက်တယ်ဒါပေမဲ့မွဟင်္ဂဖြစ်ဘာတွေလို့လဲ ingredient တွေပြောစမ်းပါဦးငါးတွေပဲတွေမုံတွေဇပလင်ငပီးဟာငန်းပြာကြီးမလို့ဘူးလားဟာမုံဘတ်ပြီးတော့အိုးဟာမှွေအောင်မရောက်မအားမုံအဆုံးနေတာပဲ ဒါပေမဲ့စားတဲ့ခါကျတော့ခေါ်တော့နာမည်ကတခုတည်းပဲခေါ်တာဒါတော့မဝင်ကဖြစ်ဖို့နောက်ကထည့်ရတဲ့အမေကအများကြီးအဲ့ဒီအများကြီးကိုပြောတာစားလိုက်ရင်သိတယ်နော်ဟာနဲ့ကဘာမပါဘူးအနဲ့ကဘာလို့သေးတယ်အဲ့ဒါပြောဒါတော့ဒီအကြောင်းတရားတွေအကုန်စုပေါင်းပြီးတော့မှဖွဲ့ကြိုချက်လိုက်ခါကျမှဘာဖြစ်သွားလဲဆိုတော့မောဟင်္ဂဖြစ်တာဆိုတော့ဥစဉ်တို့အခုခန္ဓာကိုယ်ကြီးရတယ်ဥဝဒနာဆိုတဲ့ခန္ဓာကိုယ်ကြီးဘဝတစ်ခုရဖို့အတွက်ခုနမောဟင်္ဂတွေလိုပဲနောက်ကအများကြီးအဝိဇ္ဇာတွေတဏှာတွေခံတွေနော်ဖတ်တာတွေ နော်ဒါတွေအများကြီးဖွဲ့ပေးထားတာဖွဲ့တဲ့အခါကျတော့သူတို့တွေဖွဲ့စည်းပေးတဲ့အတွက်ကြောင့်နော်နောက်ကပြုပြင်ပေးတဲ့အတွက်ကြောင့်ဒီဘဝခန္ဓာဒုက္ခကြီးဖြစ်နေတာဒါကြောင့်ဒါတွေဟာဘလို့ဖြစ်တာတုံးဆိုရင် နောက်ခံအကြောင်းတရားတွေဖွဲ့စည်းပြုပြင်ပေးလို့ဖြစ်တယ်ဘဝရှိရင်ဘာရှိမလဲဒုက္ခရှိမယ်ဒီဒုက္ခဆိုတဲ့ဘဝကြီးဘာနဲ့ဖွဲ့စည်းတယ်လဲဆိုရင်ခုနအကြောင်းနဲ့ဖွဲ့စည်းထားတာဘာကမှမဟုတ်ဘူးလို့ပြောတာဟောဒီဘဝဆိုတဲ့အထက်မှာအတ္တဆိုတာလည်းမရှိဘူးဖန်ဆင်းရှင်ဆိုတာလည်း မပါဘူးနောက်ကိုပြန်လိုက်နေတာနော်ဒါတော့ငါတို့ထင်နေတဲ့ဟောဒီခန္ဓာထဲမှာဘဝထဲမှာအထဆိုတာလည်းမရှိဘူးဘဝဖြစ်အောင်ခန္ဓာဖြစ်အောင်ဖန်ဆင်းပေးတဲ့ဖန်ဆင်းရှင်လည်းမရှိဘူးဖန်ဆင်းသူဘသူလဲမေ့ရင်ခုနကအကြောင်းတရားတွေတဲ့တဲ့ပြောတော့တဏှာပဲပြောကြပါစို့ဒါဥဆောင်တာနော်ကောင်းပြီဒါတော့သင်္ကတတဆိုတာပြုပြင်ဖန်တီးတယ်ဆိုတာဖန်စည်းတာတိဆောက်ထားတာပြောတာဒါကြီးဘသူတိဆောက်တယ်လဲဆိုရင်နောက်ခံအကြောင်းတရားတွေကြောင့်တရားကြီးဖြစ်နေတာ အကြောင်းတရားပြုတ်ရင်တော့အကျိုးလည်းပြုတ်ကြရောပဲဒါကြောင့်မလို့ तू ကအကျိုးဒုက္ခသစ္စာကြီးဖြစ်နေတာဒါကြောင့်သင်္ကတတော်အဝိဇ္ဇာဆိုင်တဲ့အကြောင်းတရားတွေသည် ပြုပြင်စီမံအပ်သောဖွဲ့တည်အပ်သောအနှစ်သဘောလည်းရှိတယ်တဲ့နောက်နံပါတ်3တန်တာပတ္ထောတန်တာပဆိုတာပူလောင်တာဒါတော့ဒီနေရာမှာပူလောင်တယ်ဆိုတဲ့သဘောဟာစဉ်းစားကြည့်ကိလေသာရှိရင်အပူလွတ်ပါမလား မလွတ်ဘူးအေးခန္ဓာရှိပြီးကိလေသာမရှိတော့အဲ့ကြတော့လွတ်တယ်ဒါတော့ကိလေသာရှိလေသမျှဟောဒီခန္ဓာကဘာဖြစ်တော့မလဲဆိုကိုယ့်ကိုအပူတိုက်တော့မယ်ဒီအပူဘာကြောင့်ဖြစ်ကိလေသာကြောင့်ဖြစ်တာဘယ်မှာလာဖြစ်တယ်လဲဆိုဟောဒီခန္ဓာလာဖြစ်တာခန္ဓာမှာလာဖြစ်တာဒါကြောင့်ဟောဒီခန္ဓာကြီးပူတယ်ပူတော့ဆိုရင်ဒီပြင်ပူသလားခန္ဓာပူသလားဆိုရင်ခန္ဓာမှာလာပူတာရုပ်ခန္ဓာနာမ်ခန္ဓာရုပ်နာမ်မှာလာပူတယ်အဲဒါကြောင့် ဒီဟောဒီရှိနေတဲ့ဒုက္ခသစ္စာဟောဒီဘဝခန္ဓာကြီးကိုပူလောင်စေတတ်တယ်အပူခံရတယ်အပူတိုက်ခံရတယ်အဲဒီလိုလဲအ내သဘောရှိတယ်။နောက်ဝိပရိနာမထောရှိလာတဲ့ဘဝကလည်းပဲတခါတည်းအမြဲတမ်းပြောင်းလဲနေတယ်။ဒီနေရာမှာဖောက်ပြန်တယ်ဆိုတဲ့စကားလုံးကမြန်မာလိုဖောက်ပြန်တယ်ဆိုတာနားလေတာနဲ့လူစင်းတို့စာပြောချင်တာနဲ့နည်းနည်းလေးမကြိုက်တာဘူး။ဖောက်ပြန်တယ်ဆိုလို့ရှိရင်လူတွေကတယောက်တယောက်နဲ့တယောက်ဆက်ဆံရေးကိုကျင်တရားဖောက်ပြန်တာကိုဖောက်ပြန်တယ်မကောင်းဘူးလို့ပြောတာ ဒါပေမဲ့စာမာဖောင်းပြန်နေဆိုတာကပြောင်းလဲတာပြောတာဒီဒီလိုနေတာကနေနောက်တစ်မျိုးပြောင်းနောက်တစ်ခါကျတစ်မျိုးပြောင်းအဲ့လိုပြောင်းပြောင်းသွားတာကိုဖောင်းပြန်ပြောင်းလဲခြင်းလို့ဆိုတာတမှုတဲ့တစ်ခုတဲ့တပုံနဲ့မနေဘူးအမျိုးမျိုးပြောင်းလဲတဲ့ခါကျတော့ဝိပရိနာမထောနော်ငယ်ရာကကြီးကြီးရာကနာနာရာကအိုအိုရာကသေးအဲ့ဒါပြောင်းတာမဟုတ်ဘူးလားလို့ပြောင်းတာပဲအဲ့ဒီလို ပြောင်းလဲခြင်းတဲ့သဘောရှိတယ်တဲ့ဒါကြောင့်ဒုက္ခဒုက္ခဆိုတာဟာ နှိပ်စက်ခံရတဲ့သဘောလည်းရှိတယ်အပြုပြင်ခံရတဲ့သဘောလည်းရှိတယ်ပူလောင်စေတတ်တဲ့သဘောလည်းရှိတယ်ပြောင်းလဲတတ်တဲ့သဘောလည်းရှိတယ်အဲ့ဒါကိုဘာလို့ခေါ်မလဲဒုက္ခသစ္စာအနှစ်၄ချက်လို့ခေါ်တယ်ဘာအနှစ်၄ချက်လဲဒုက္ခသစ္စာအနှစ်၄ချက်သူကတော့ချက်ပြောရင်တော့အများကြီးပေါ့ဗျာနော်ဒီလောက်ပဲထားကြပါစို့နောက်ဒုက္ခတယ်ဒုက္ခခေါ်ဖို့ဦးဇင်းတို့ဒုက္ခကဗမာစကားဖြစ်နေပြီဒါပေမဲ့ဒုက္ခဘာပြောတာလဲလို့ပြောရင်သူ့ရဲ့ definition ပြောရင် နည်းနည်းသူကနက်တယ်ဦးဇင်းတို့သိတာကဒုက္ခဆိုတာဆင်းရဲတယ်ဒါပေမဲ့ဆင်းရဲတယ်လို့ပြောရင်ဆင်းရဲစရာမဟုတ်ဘူးလို့ထင်တဲ့အပိုင်းနေကြတော့ဒုက္ခမဟုတ်ဘူးလို့ထင်တတ်တယ်နော်ဒါတော့ဒုက္ခဆိုတဲ့နေရာမှာဒုဆိုတဲ့သဘောတည်လိုချင်စရာမကောင်းဘူးနှစ်သက်စရာမကောင်းဘူးဒါတော့စာကဘလို့သုံးတယ်လဲကြိတ်ကျင်တဲ့စရာကြိုက်စရာနှစ်သက်စရာမကောင်းရင်ကဲ့ရဲ့စရာဆစ်ဆုပ်စရာယွန်းရှာစရာလို့သုံးတယ်မိမိတို့ယွန်းရှာစရာမြင်တဲ့အရာမျိုးကိုဒါ တခုခုမြင်လိုက်ပြီးဆိုမျက်နာကဘလို့ဖြစ်သွားလဲရှုံပြီးတော့တခါတည်းဟိုဘက်လှည့်သွားတာဒီတိုင်းပဲကိုယ်ခန္ဓာကိုယ်ကစောစောလေးတုန်းကတော့ကောင်းတယ်လို့ထင်ပြီးတော့ယူလိုက်တာဒါပေမဲ့လက်ခံပြီးကကျမှမကောင်းတာတွေကြီးပဲတွေ့ရတာတွေ့ရတဲ့ခါကျတော့အာဟိုလိုဖြစ်ပြန်ပြီဒီလိုဖြစ်ပြန်ပြီအခုနာပြန်ပြီမနာပါနဲ့လို့ပြောလို့လည်းမရဘူးနာရာကြီးမလို့ချင်းလို့ကန်ထုတ်လို့လည်းမဖြစ်ဘူးကဲဒါပေမဲ့ဘဝရှာသူကဘာသူဖြစ်နေလဲကိုယ်ပဲဖြစ်နေတာကဲကိုယ်ပဲဖြစ်နေတဲ့ခါကျတော့မကြိုက်လဲ ပေါင်းရတော့တာပဲဒီခန္ဓာနဲ့အောင်ဤတိခန္ဓာဒါကြောင့်ကောင်းပြီအဲ့ဒါလို့ဒုက္ခဒီခန္ဓာကိုယ်မှာဘေးပေါင်းစုံမကြိုက်စရာပေါင်းစုံစိတ်ညစ်စရာပေါင်းစုံကအဲ့ဒီမှာလာပြီးတော့ရှိနေတဲ့အတွက်ကြောင့်စိတ်ထဲကကျဉ်တ်စရာကြိုက်စရာမကောင်းလို့ဒါကြီးကိုစာအနေနဲ့သုံးရင်ဆက်ဆုပ်စရာကဲ့ရဲ့စရာကောင်းတော့လို့အဓိပ္ပာယ်ရှိတယ်ဒါမှမြန်မာလိုမှတ်ချင်ဒူတလုံးနဲ့ကိုမှတ်ချင်ကြိုက်စရာမကောင်းဘူးလို့မှတ်လိုက်ဒါရှင်းတယ်နော် ဒီသဘောတရားတွေကကိုယ်ခံစိတ်ကိုယ်စိတ်ထဲမှာစိတ်နေပဲခံစားကြည့်ကြည့်ရုပ်နေပဲခံစားကြည့်ကြည့်ကြိုက်ဆရာမကောင်းဘူးအဲ့ကြိုက်ဆရာမကောင်းတဲ့သဘောကိုဒုခဆိုတာကြတော့ဘာလဲဆိုရင်ထင်ကြီးနဲ့ထင်ထင်မြင်ခြင်းနဲ့တကယ်လက်တွေ့နဲ့ကွဲရင်ဘာမှတကယ်ထင်တော့ကတော့ရှိမယ်လို့ထင်တယ်တကယ်အထက်ရောက်တော့ဘာမှမတွေ့ရင်အဲ့ဒါခဒါတော့ဘလို့လဲကောင်းပြီဥပမာပြောပြမယ်ဥစ္စာနဲ့တစ်ခါတလေကြကောင်းကောင်းမော့ကြည့်တိမ်ကြီးတွေကအယုတ်ကြီးတွေလိုမျိုးမတွေ့ဘူးလား ဆင်းရုပ်လို့လို့မြင်းရုပ်လို့လို့တောင်ကြီးတွေလို့လို့နော်အဲ့ဒါလိုတွေတွေ့တယ်ဒါမှမဟုတ်တကယ်တိမ်တဲ့ကိုဝင်ပြီးတော့ကြည့်လိုက်တဲ့အခါကျတကယ်ဆင်းအကောင်မြင်းကောင်ကြီးအိမ်ကြီးတွေဟုတ်ရဲ့လားရွှေတောင်ကြီးတွေလည်းမဟုတ်ဘူးအထက်ရောက်တော့ဘာမှမရှိဘူးဒါပေမဲ့အဝေးရကြည့်တော့ဟာတိမ်ကြီးနဲ့အဲဆင်းကြီးနဲ့တူတယ်မြင်းကြီးနဲ့တူတယ်အိမ်ကြီးနဲ့တူတယ်ရွှေတောင်ကြီးနဲ့တူတယ်မပြောဘူးလားတကယ်အထက်ဝင်ကြည့်တော့ဘာမှမရှိဘူးဒါတော့ဦးဇင်းတို့ပုရုဇဉ်တွေကဘဝထဲမှာဘာထင်တယ်လဲဆိုတော့ မြဲမယ်လို့အထင်ကလေးရှိတယ်ခန္ဓာကိုကြည့်ကြည့်နံတရားကိုကြည့်ကြည့်မြဲလိမ့်မယ်ဆိုတဲ့အထင်ကလေးရှိတယ်ဒီခန္ဓာကလေးနဲ့ခံစားရရင်ချမ်းသာလိမ့်မယ်ဆိုတာလည်းရှိတယ်ချမ်းသာတဲ့အောင်ခံစားရတဲ့အတ္တဆိုတဲ့သဘောကလေးဒီလိုခံစားနိုင်တယ်ထာဝရတည်လိမ့်မယ်ခံစားနိုင်တယ်ငါခံစားခြင်းတယ်လို့ခံစားလို့ရတယ်ဆိုတဲ့အပိုင်ဆိုးရတဲ့သဘောလေးလည်းထည့်လိမ့်မယ်ဒါပေမဲ့ခန္ဓာထဲမှာတကယ်ဝင်ကြည့်ဉာဏ်နဲ့ကြည့်တဲ့အခါကျတော့အခုနကနေဆဆိုတဲ့မြဲတာလည်းမရှိဘူးဘာပဲရှိလဲ အာနိစ္စပဲရှိတယ်ထင်တာနဲ့ဝင်ကြည့်တော့တွေ့ရတာနဲ့ကြိုက်သေးရလားမကြိုက်တောင်ခဟိုးတကယ်မဝင်ကြည့်ဘူးစိတ်ကူးရင်နဲ့ကြည်တော့ကအဝေးကြီးကကြည်တော့ကထင်တာကတမျိုးအတွင်းရောက်တော့ထင်တာဘာမှမရှိဘူးတကယ်အချင်းကြီးဗလာအခေါင်းကြီးပဲရှိတယ်ဘာမှနှစ်သာရမရှိဘူးအဲ့ဒါကိုခခေါ်တယ်ကြံတာမယ်လို့ထင်တယ်ရှိတာကဘာရှိလဲဆင်းရဲဒုက္ခရှိတယ်တကယ်အစိုးပိုင်တဲ့ အမိန်ပေးလို့ရလိမ့်မယ်ကိုယ်သဘောတိုင်းဖြစ်လိမ့်မယ်လို့ထင်တယ်တကယ်ရှိတာကအတ္တမဟုတ်ဘဲနေပါရှိလဲအနတ္တအဲ့ဒီလိုမျိုးနေစာမြဲတယ်လို့ရှိမှထင်တယ်ဒုက္ခချမ်းသာစရာအကိုရှိမှထင်တယ်အတ္တကိုယ်ပိုင်ကိုယ်ဆိုးရတာရှိမှလို့ထင်တယ်တကယ်လဲဘဝခန္ဓာတဲ့ရှားဖွေကြည့်လိုက်တော့ရုပ်မှလည်းမရှိဘူးဝေဒနာမှလည်းမရှိဘူးတင်ညာမှလည်းမရှိဘူးသင်္ခါရမှလည်းမရှိဘူးဝိညာဉ်မှလည်းမရှိဘူးရှိတာကပြောင်းပြန်အာနိစ္စမမြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘော အနတ္တကိုယ်သဘောတိုင်းကိုမဖြစ်တဲ့သဘောအဲ့ဒီလိုမျိုးထင်တာနဲ့ဝင်ကြည့်တဲ့အခါမှာတွေ့ရတာ ਨੇ တခြားစီ ဖြစ်သွားတာကိုခကောင်းကင်ကြီးမှာကောင်းကင်ကြီးမော့ကြည့်လိုက်အခုဒါ DS space ပဲဟုတ်တော့မလားဘာရှိလဲအဲ့ထဲမှာဘာမှမရှိဘူးဘာမှမရှိဘူးဒါ nothingness ပဲဘာမှမရှိဘူးဒီနေရာမှာအဲ့ဒီမရှိတဲ့သဘောကြီးကိုခလို့ခေါ်တယ်အချီတိဘာမှမရှိဘူးစိတ်ကထင်တာပဲရှိတာဒါကြောင့်ဘဝထဲမှာခန္ဓာထဲမှာရှာကြည့်ရင် မြဲတဲ့သဘောချမ်းသာတဲ့သဘောအဆူရတဲ့သဘောမတွေ့တဲ့အခါမှာဟာတကယ်ဉာဏ်နဲ့တွေ့တော့ဘာမှမရှိပါလားလို့ကောက်ချက်ချလို့ရတာခခန္ဓာကကိုထင်တာနဲ့ဆင်းရဲဒုက္ခတွေပေးတာကဒုထင်တဲ့အတိုင်းမဖြစ်ဘဲနဲ့အချင်းကြီးဗလာဖြစ်တာကခအဲ့ဒီနှစ်ခုကိုပေါင်းပြီးတော့မန်ဒုနဲ့ခနဲ့ပေါင်းတော့ဒုခပဲဒါမှပါဠိတရားပေါင်းတဲ့ခါဒုခဆိုတော့ခေါ်လို့မကောင်းဘူးထက်အောက်အောက်ကြီးဖြစ်တော့ကလေးတစ်လုံးထက်ဒုက္ခဖြစ်သွားတာ အဲ့ဒါဒုက္ခပဲကဲကောင်းပြီဦးဇင်းတို့စောစောလေးတုန်းကဖတ်ခဲ့တဲ့ဣဒံခောပနဘိခဝေဒုက္ခံဆိုတဲ့စလုံးရဲ့အဓိပ္ပာယ်အဲ့ဒါပဲဒါကတော်ယုံတန်ယုံသဘောမကျနိုင်ဘူးနော်တော်ယုံတန်ယုံသဘောကျဖို့ခက်တယ်နာရာကျင်နာရာဒုက္ခလို့ထင်တာဒါကြောင့်အဲ့ဒါတွေကဘဝကိုဘလို့လို့ဒုက္ခလို့မြင်အောင်ကြည့်မလဲဆိုတော့နော်ဘယ်သူတွေမှသိနိုင်တယ်လဲဆိုတော့ အရိယသစ္ဆံတဲ့အရိယသစ္စာဆိုတာအဲ့ဒါလေးဖတ်ကြည့်စမ်းပါအရိယသစ္စာဟူသည်အမှန်ကိုအမှန်တိုင်းတကယ်တွေ့နိုင်တာဘယ်ဆင့်ကြမှာတွေ့လဲဆိုတော့ဘုရားစားတဲ့အရိယာဖြစ်မှာဒါဆိုရင်ဦးဇင်းတို့ကလက်လက်ခံတဲ့ဘက်မှာရှိမလားညင်းတဲ့ဘက်မှာရှိမလားညင်းတဲ့ဘက်မှာရှိတယ်ညင်းလို့လည်းပဲ ရှိမယ်ထင်ပြီးထင်ကြီးကလေးနဲ့တက်နေတာရှည်တက်နေတာကိုကိုကိုစဉ်းစားကြည့်လေလူဖြစ်ရတာလူတက်မှလည်းဒီအစင်တက်ငါတို့ဟာမဲရိုးရိုးလက်လက်လက်စားမကြောက်မှာတထေးကြီးတွေဆိုဒီလိုဒုက္ခရှိမှာမဟုတ်ပါဘူးဟာယာရုရှိတဲ့ပုံကိုယ်တွေဒီလိုဖြစ်မှာမဟုတ်ပါဘူးအထင်ကလေးတော့မရှိဘူးလားရှိတယ်တော့ဘာဖြစ်လို့လဲသူတို့မှာကာမဂုဏ်လေးတွေပြည့်ပြည့်စုံစုံခံစားနေရတဲ့ခါမှာကိုမရှိတော့ငါတို့မကြောက်ဒီလိုဖြစ်တာပါတထေးကြီးတွေဆိုဒီလိုမဖြစ်ပါဘူးလို့အပေါ်ယံအဖြစ်ဟုတ်မယ် ဒါပေမဲ့ဘုရားပြောတာခန္ဓာရှိပါရှိလဲဒုက္ခရှိတယ်ရှိခြင်းကြောင့်ဒုက္ခဖြစ်တာတည်းနောက်လက်လာတာပဲနော်ရှိခြင်းရှိသည့်အတွက်ကြောင့်မလို့ယူရတာတွေကနော်မရှိတဲ့မရှိခြင်းကြောင့်ယူရတာထက်တောင်ပိုများသေးတယ်မရှိခဲ့ဘူးဆိုရင်ဆွဲလမ်းမှုကတော့အောင်တောင်မဖြစ်ဘူးဆွဲလမ်းမှုကဘာဖြစ်ပြီးမှလာလဲရှိပြီးမှလာတာရှိပြီးမှလာတာဒါကြောင့်ဦးဇင်းတို့ ငါလူကြဗုဒ္ဓတုတ်ကိုဟောတော့ငါမာစီဆရာတော်ကြီးရဲ့ကြပြားလေးကိုအမြဲတမ်းချပေးတယ်မမြင်ရရဟွန်းမမြင်ရရင်ကိလေသာဖြစ်ပါအောင်လားမမြင်ရသေးခင်မတွေ့ရသေးခင်မှာကိလေသာ စွဲเสียမရှိဘူးဥပါဒယအာယုဖြစ်တဲ့ဒီခန္ဓာတွေဒီကာမဂုဏ်ပစ္စည်းအာယုဝတ္ထုတွေမရှိတဲ့အတွက်ကိလေသာမနှိမ့်စေဘူးမနှိမ့်စေတဲ့အတွက်သူ့မှာပူဇော်လိုသေးလားမြင်လိုက်ပြီးရလိုက်ပြီးကိုယ်ပိုင်ဖြစ်ပြီးစွဲလိုက်ပြီးဆုံးရှုံးသွားပြီးအဲ့ဒီလူကြတော့ ဆုံးရှုံးရင်ဒုက္ခဖြစ်မယ်ဒုက္ခဖြစ်မယ်ဒါပေမဲ့ပိုင်ဆိုင်နေတဲ့အချိန်ခါမှာတော့ကတော့မရှိတဲ့သူတွေကသူ့မှာဒုက္ခမရှိဘူးလို့ထင်တာဒါပေမဲ့တကယ်တမ်းကျတော့ရှည်ခြင်းကြောင့်ဒုက္ခဖြစ်တာဒါကြောင့်နိဗ္ဗာန်ခန့်ကြရင်လားလိမ့်မယ်နိဗ္ဗာန်ဘာပြောတာလဲတလွာချင်းခွာသွားတာတလွာချင်းခွာပြီးမှနောက်ဆုံးဘာမှမကြံတော့တဲ့ဟာကိုနိဗ္ဗာန်လို့ခေါ်တာဒါကြောင့်နိဗ္ဗာန်ကိုကြက်ကြိုက်နိုင်ခဲ့တယ်ဦးဇင်းတို့ကအာယုံ၅ပါးနဲ့မတွေ့ရရင်ခံစားတဲ့ဝိရိဒတုကမတွေ့ရင် ဘာတော့ဒါနိဗ္ဗာန်သုံးညတ nothingness ဘာမှမရှိဘူးဆိုတော့ဦးဇင်းတို့ဘက်က lucky ဘက်ကကချမ်းသာတစ်ခုကိုတိုင်းထွာတာကသူကိုယ်မှရှိနေတဲ့ပေဒံကခံစားမှုဝေဒနာနဲ့တိုင်းတာနိဗ္ဗာန်ကချမ်းသာကတန်တိနဲ့တိုင်းတာငြိမ်းမှုနဲ့တိုင်းတာဆိုတော့ခံစားချက်ရှိတာနဲ့မရှိတာအဲ့ဒါတော့ကိုကရှိတဲ့ဘက်ကနေတော့မရှိဘူးဆိုတဲ့ချမ်းသာကိုချမ်းသာလို့ကိုလက်မခံတာ gain တော်လည်းမသွားကြဘူးဒါတော့ကိုထင်တဲ့ဘက်ကိုပဲကိုကစိုင်းနေတာ အဲ့ဒါကိုယ့်ဘာသာကိုခြေတက်နေတာကြည်ကောင်းပြီဆက်သွားကြစို့ပြောချင်တာကအရိယသစ္စာဆိုတာဟာဒီဟာတွေဟာတကယ်မှန်ပါကလားလို့ဆိုတာအရိယအဖြစ်ကို ရောက်မှသေးသေးချာချာလက်ခံသွားတာဒါတော့ဦးဇင်းတို့ကလက်မခံသေးဘူးဆိုတာထင်ရှားတယ်ဒါတော့မိမိတို့ဒီတကယ်မဉဏ်နဲ့သေးသေးချာချာနိဗ္ဗာန်ကိုတွေ့ပြီးဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိတဲ့ဉာဏ်မရသေးတော့လဲအခုလိုတုတမယဉာဏ်နဲ့ စိတ်ဓာတ်မရဉာဏ်နဲ့လေလာလို့တွေးခေါ်ကြံစည်လို့သိနေလောက်တဲ့ဉာဏ်ကိုမိမိတို့ရရင်တဆုလာသောတာပန်လို့ခေါ်တာပဲเนาะကောင်းပြီအဲ့ဒါတော့ဒုက္ခ12မျိုးဆိုတာဦးဇင်းတို့ဖတ်ကြည့်ကြပါဦးစို့เนาะဒုက္ခ12မျိုးဇာတိ Yeah. <clears throat> မျိုးပေါင်းဘယ်လောက်ရှိလဲ12မျိုးရှိတယ်ဒါကပထမဦးဇင်းတို့စောစောလေးတုန်းကရွတ်ခဲ့တဲ့ပါဠိတော်တွေကဒုက္ခ12မျိုးကိုထုတ်ပြတာအဲတော့ကောင်းပြီဒါကအလုံးတော်တော်များများအကျွမ်းဝင်မိသားဖြစ်တဲ့အတွက်အဲ့ဒီဒုက္ခနောက်ထပ်အဓိပ္ပာယ်တွေဖွင့်ဆိုချက်တွေရှိသေးတယ်ပြည့်ပြည့်စုံစုံလေးနားလည်အောင်လို့ဦးဇင်းကအဲ့ဒီကြံခံနေတဲ့မှာရှိတာတွေကိုနော်နားလည်နေအောင်လို့ထုတ်ပြထားတယ်ဒုက္ခဟူသည်ဆိုတာလေစစ်ဖတ်ကြည့်စမ်းပါဒုက္ခရဲ့အနှစ် definition အများကြီးသိရတာပေါ့ ဆင်းရဲအာ မျိုးဖွင့်ပြတာအဲ့တော့သဘောလောက်ပေါ့နော်ဖတ်ပြရင်လည်းနားလည်တာပဲဗရမတွေကလွယ်ပါတယ်ဆင်းရဲတယ်ညှိုးညင်းတယ်ပင်ပန်းတယ်နာကျင်တယ်အဲ့ဒီလိုဖြစ်ရင်ဒါဒုက္ခလို့ခေါ်တယ်တူးဖြူဖြစ်စည်းတတ်သောကြောင့်အဲ့ဒါကအသုံးနေတယ်ဆိုလိုတာကစောစောလေးတုန်းကတက်တောင့်တက်တာချမ်းချမ်းသာသာလေးနေရတယ်ရှိနေတဲ့ဟာလေးကိုနောက်တစ်ခုဒေါငနဲ့ဆန့်ကျင်ဘက်အကြောင်းပေါ်လာတဲ့ခါကျတော့နော်ဥပမာထားပါတော့ဗျာဟင်းကောင်းကောင်းနဲ့တခါတည်း ထမင်းစားနေတာအာရပါရစားတယ်စားတယ်စားတယ်ဝါတယ်ဝါတယ်ကြီးကနေကြောက်ခဲသွားကြတဲ့ညက်တယ်ဘာဖြစ်သွားဆန့်ကျင်ပြီးဖြစ်သွားပြီဟုတ်တော့မလားအဲ့တော့အဲ့လိုပဲအရသာကိုရသတဏှာလေးနဲ့ခံနေဆန့်ကျင်ပြီးအကြောင်းဖြစ်တယ်ဆိုတော့အဲ့ဒါဒုက္ခလို့ပဲခေါ်တာပဲဒါလည်းနော်အဲ့တော့ဒါအများကြီးရှိပါတယ်လေဒုဖြစ်တယ်ဆိုတာပထမဟုတ်နေတယ်ချမ်းသာနေတယ်ကောင်းနေတယ်အဲ့ဒီချမ်းသာကိုတခါတည်းတာယာမှုကလေးကိုကမ်းပါးမှာစောက်ထားတဲ့အိမ် နော်ရေစားလို့ပြိုကျသွားသလိုမျိုးပျောက်သွားတာပြက်သွားတာတနည်းစောစောလေးတော့ငါတာယာမူကလေးပျောက်ပြီးတော့အဲ့ဒီနေရာမှာမကောင်းတာတွေရောက်လာတာဒါတူးဖြိုပြီးတော့တက်ပင်ကြီးကိုတူးဖြိုလိုက်တော့ဘာမှမကြံတော့မကောင်းတာကြီးကြံနေကြတာအဲ့ဒီလိုမျိုးဖြစ်လို့ဒုက္ခနောက်တစ်ခုဆင်းရဲတဲ့ပြင်တီးခံရတော့တီးခံနိုင်ခဲ့တော့ကြောင့်ကောင်းပြီဒုက္ခဖြစ်ပြီဆိုရင်နော်ခန္ဓာကိုယ်မှာဖြစ်တဲ့ဆင်းရဲမှုပဲဖြစ်ဖြစ်စိတ်မှာဖြစ်တဲ့ဆင်းရဲမှုပဲဖြစ်ဖြစ်ဒါကိုအောင်ဤတီးခံဖို့ဆိုတာတော်တော်ခဲရင်းတယ် တီးခံနိုင်ခဲ့လို့ဘာလို့ခေါ်ဒုက္ခအဲ့ဒါတော့ဘာဖြစ်လဲဆိုတခုဖြစ်ပြီဆိုရင်ဟာနင်တီးခံမှာဟာစိတ်ကိုရှည်ရှည်ထားပါမပြောဘူးလားဒါပေမဲ့တကယ်ကာယကံရှင်ခံရတဲ့သူကမနေနိုင်ဘူးမနေနေတော့အော်ခြင်းအော်မယ်ဆိုခြင်းဆိုမယ်ဆဲခြင်းဆဲမယ်အဲ့လိုဖြစ်တာနော်အဲ့ဒီတော့တခါတလေကြလို့ရှိရင်နာလွန်းတဲ့သူတွေကမိမိအနာကိုနာအောင်လုပ်လို့မရတော့အနာတက်တာမလားလို့အယံ့អော်တယ်။អော်တယ်လည်းပဲတချို့နည်းနည်းတက်တာတလို့ရှိတယ်။ဒါပေမဲ့နာရနာလွန်းတဲ့ခါကျတော့ကိုပြုစုတဲ့သူတို့ဘာလုပ်လာလဲ။ မှန်လာတာတချို့ကြောင့်ဆိုရင်တခါတည်းကန်အောင်ထုတ်တယ်လက်သီးနဲ့ထိုးလာဘာဖြစ်လဲဆိုတော့အမှန်ကသူ့ရဲ့နာကျင်ခြင်းကိုမခံနိုင်တော့သူများပေါ်မှာဒေါသတွေမှာဖြစ်လာတော့အဲ့ဒါတီးကိုခံလို့မရတော့အောင့်ထားလို့မရဘူးလို့ပြောတာအဲ့တော့ဦးဇင်းဆရာတို့တိလနန္ဒဗြိမ္ထူမှာဖြစ်တဲ့အချိန်မှာတိပြင်လူတွေကတော့អော်နေရတယ်တဲ့ တော့ Raro City မှာဦးဇင်းအဲ့ဒီ brain tumor ခွဲပြီးတဲ့အခါကျတော့နည်းနည်းလေးသူပြန်ပြီးတော့ရှာတွေပါတယ် paralyze ဖြစ်တာနဲ့စကားပြောလို့ရတဲ့အခါမေးတယ်ဆရာတော်သူများတွေသူများတွေတော့ဒီလိုဖြစ်တယ်ပြောတယ်ဆရာတော်တော့အဲ့ဒီလို order ပြတာမရှိတော့ဘလို့နေတယ်လဲဒီနာရကျင်တာဆိုနာတဲ့အခါကျဆိုလဲနာတယ်လို့လေးစိတ်ကလေးထားလိုက်ရင် तू ခံစားတာပျော့သွားတာပဲတဲ့အဲ့ဒါကြီးကိုနာရကောင်းလားလို့ကြည့်ရင်တော့နှိမ့်ဆက်တာဗောတဲ့အနာကိုနာနေတာနှဆပုံနာတယ်လို့ပြောတာ ဆိုစိတ်ကလေးကိုရှော့ထားလိုက်တယ်ဆိုရင်သူကနာတာကျင်တာပော့သွားတယ်ကိုကိုကိုလည်းစိတ်ကကိုကိုပြန်မနှိမ့်စစ်တော့ဘေးနာလှုပ်တဲ့သူတွေပုံမှာလည်းပဲဒေါသမထွက်တော့နော်နာကျင်ခြင်းဒီကျေးဇူးကမ်းခြင်းကိုလည်းဖြစ်စေတယ်နာကျင်ခြင်းဒီမိမိကိုမိမိရဲ့အကျင့်သိက္ခာတွေကိုအကျင့်ဂုဏ်တွေကိုလည်းရော့ကျစေတယ်ဥပမာထားပါတော့နော်ဥပမာပြောရမယ်ဆိုရင်ဟိုးတော့ငါစော်ရီတပါစော်ရီတပါဟာ ဒီအသက်80လောက်ရှိပြီအဲ့ဒါကိုတီဟိုမှာဖြစ်တဲ့ story ပေါ့နော်တိရိလင်္ကာမှာဖြစ်တဲ့ story ဘယင်ကဇရောကြီးကိုလာပြီးဖူးမယ်ဆိုပြီးလာတော့ចောင်းဘောဝရောက်တော့ចောင်းလှေကားရောက်တော့ညီးတန်ကြားတယ်ညီးတန်ကြားတဲ့ခါကျတော့တော်တော်ကြီးနာကျင်တော့ညီးတန်ကြားနေရတော့အောက်ကနေပြီးတော့မေးတယ်ဟာဒီညီးတန်ကြီးကဘာလို့လဲဆိုတော့ဟာဇရောကြီးဘာဖြစ်တာလဲနေမကောင်းလားဟမ်ဇရောကြီးကအသက်80ရှိနေ ဒီအသက်80ကိုရောက်တာတော့ဝေဒနာပရိက္ခကမ္မထံဒီနေ့ဝေဒနာကိုသိသိနေကြောင်းကမ္မထံလေးတောင်ကျင့်ကျင့်မထားဘူးလားပြင်မထားဘူးလား तू ကကွန်ပလိန်လာတယ်ဒီနေ့ဒီအသက်ဒီရွယ်ရောက်ပြီးပြီဆိုရင်ဇတော်ကြီးတွေကကိုသေဖို့အတွက်ပြင်ပြီးပြီလို့ယုံကြည်ထားတယ်ဆိုတော့ဇတော်ကြီးဘုံမှာငကောတော့ကသူတီလာအကျင့်သက်ခါတွေကိုကြီးညိုနေတာဟာသူ့ရဲ့ယောဂဖြစ်လို့ညီးတန်လဲကြားရောငကောတော့ကကြီးညိုတာတွေကဘာဖြစ်သွားစီလဲပျောက်သွားရော ပျောက်သွားတော့တော်ပြီတဲ့အိန္ဒိတိရိလင်္ကာထုံးစံအရာဘောဓိဘယ်ကိုရှက်ခိုးတယ်နော်သူကတော့တန်ခါပူဇာမလုပ်တော့ဘူးဘောဓိပူဇာပဲလုပ်တော့မယ်ဆိုပြီးတော့နောက်လှည့်ပြီးတော့ဘောဓိဘယ်ကိုသွားတာတိရိလင်္ကာမှာဘောဓိဘယ်ရှက်ခိုးတဲ့အလင်းရှိတယ်အဲ့တော့အဲ့ဒါကိုဘင်းနာမှာလှုပ်လှုပ်တဲ့ဝရောက်ဆက်လှုပ်တဲ့ရဟန်းလေးကအဲ့ဒီလိုပြောပြတယ်ဆရာတော်ဆရာတော်လှုပ်တာမကောင်းတော့ဘူးရှက်ဆရာဖြစ်နေပြီဘာဖြစ်လို့တော့ဟာခုနဘုရင်ကြီးလာတယ်ဆရာတော်ကဝေဒနာကို နာကျင်မှုကိုတီးမခံတဲ့အခါကျတော့အခုဘယင်ကြီးကဆရာတော်ပေါ်မှာအကြီးညိုပြစ်ပြီးတော့ဆရာတော်လာဝတ်မချတော့ဘူးဘောဓိပင်ရှစ်ခိုးမစုလှက်ပြန်လှည့်သွားတယ်ဆိုတော့အေးအေးတဲ့သူကဆရာတော်ကြီးကအဲ့ဒါဆိုရင်မောင်မစင်းရေငါ့ကိုခဏလေးတကားပိတ်ပေးပါတဲ့နော်အဲ့ဒါပြီးတော့တကားပိတ်လိုက်တယ်ဦးစင်းလေးအပြင်မထွက်ထွက်ပြီးတဲ့ခါကျတော့အဲ့ဒါမှာဆရာကြီးကဝေဒနာကိုနာကျင်တာကအယမ်းကြီးနေတယ်ဒါတော့ဘာလုပ်တယ်လဲဆိုရင်သူ့ရဲ့စိတ်ကလွှဲတယ် ဝေဒနာကိုတိုက်ရိုက်ရှုလို့မရတဲ့ခါကျတော့သီလကိုပြန်ကြည့်ရတယ်နော်ငါသင်္ကန်းဝတ်တဲ့ချိန်ကစပြီးတော့ငါသီလညှို့တာကြောက်တာပျောက်တာပေါက်တာကြားတာများရှိလေသလားလို့ပြန်စစ်တဲ့အခါမှာကိုကိုကိုဘဝစကန်လောက်လိုက်တာပေါ့နော်သီလများပြက်တာပေါက်တာကြိုးတာကြားတာရှိသလားဆိုတော့မတွေ့ဘူးအဲ့ဒီမတွေ့တဲ့အခါမှာသူ့ဘဝတစ်သက်လုံးတေဃာနိတိအောင်စောင့်တင်းခဲ့တဲ့သီလဟာနော်ဘာကလေးဆိုဘာကလေးမှအပြစ်မရှိဘူးဆိုတာတွေ့တဲ့အခါမှာဝမ်းသာသွား ကျဉ်းတ်သွားတယ်ပီတိဖြစ်တယ်အဲ့ဒီပီတိလည်းဖြစ်ရောပီတိဓာတ်ကလွှမ်းလာတဲ့ခါကျတော့စောစောနာတဲ့ဓာတ်ကယော့သွားရောနာတဲ့ဓာတ်ကယော့သွားရောဒါကြောင့်တစ်ခါတလေကြလို့ရှိရင်လေဥပမာတွေ့ဘူးလိမ့်မယ်ဘာမှမရှိကုန်တော့နာလိုက်တာဖျားလိုက်တာဘာညာနဲ့ तू တွေ့ကျင်တဲ့လူတယောက်လည်းတွေ့ပြီဆိုတော့အဲ့ဖျားတဲ့လူတော့ဘာဖြစ်လာလဲအားထပြေးတာပဲထပြေးတာပဲစိုးစိုးကဘာမှမတွေ့ခင်တုန်းကအဲ့အဲ့အထဲမှာညင်းညူဘာညာနဲ့တခါတည်းပိန်ပိန်လှိမ့်လှိမ့်ဖြစ်နေတာ ။ तू တွေ့ကျင်တဲ့တွေ့ရောတခါတည်းအခါဆောင်ခါဘေးနားပြစ်ချပြီးထပြေးတာ။အဲ့ဒါပီတိပဲ။တဘာဝက तू နာတာမှန်တယ်။အားလည်းမရှိဘူး။ဒါပေမဲ့တွေ့ကျင်ပြီခေ तू တွေ့ကျင်တဲ့တွေ့ရတော့မဟေ့ဆိုတော့အဲ့ဆောင်ကိုယ်တိုင်ခွာတကယ်တကယ်ဘောထပြေးတဲ့လူနာတွေမတွေ့ဘူးလား။တွေ့ဘူးတဲ့ဥစဉ်တော့တခါတည်းတွေ့ဘူးတဲ့။အဲ့ဒါမျိုး။ဆိုတော့ तू ကဝမ်းလဲတာရောဝေဒနာကြသွားရော။ဝေဒနာကတော့ရှိရဲ့ပဲ။ဒါပေမဲ့ပီတိနဲ့ဖုံးလိုက်တဲ့အတွက်ငြိမ်သွားငြိမ်တဲ့အခါမှာအဲ့ဒီသီလကိုတစ်ခါပြန်ပြီးတော့မှခုနပြန်ရှုတာ ဝိပဿနာရှုပြတဲ့အခါကျတော့တီလကအရန်စင်ကြယ်နေတဲ့အခါကျတော့ဝိဇ္ဇနစာမရှိတယ်တီလနဲ့တီလစင်ကြယ်ရင်ပညာကိုဆေးကြောလို့ရတယ်ပညာစင်ကြယ်ရင်လည်းအားကောင်းရင်လည်းတီလကိုပြန်စစ်လို့ရတယ်ဒါတော့တီလဟာတီလနဲ့ပညာဒီဘယ်ဘက်နဲ့ညာဘက်လို့ပဲတဲ့လက်ဆေးရင်တစ်ဖက်တည်းစစ်လို့ရလားမရဘူးလက်ကိုဒီကကိုက်ဆက်ပြလဲကိုက်ဟိုဘက်ဒီဘက်မပွက်ရဘူးလားဒီဘက်ကဟိုဘက်ပွက်ဟိုဘက်ကဒီဘက်ပွက်နှစ်ခုပွက်လိုက်တော့ဘာဖြစ်သွားလဲပြောင်းသွားတယ်အဲ့ဒါပြောတာသူကတီလစင်ကြယ်နေတဲ့ခါကျတော့ပညာတမာတိနဲ့ပညာဖြစ်ပုံကြီးကိုရှုလိုက်တာနဲ့ဟိုဘက်မှာအစင်းစင်းဖြစ်နေတယ် ဒါကြောင့် तू ကတီလနဲ့ပညာရအောင်ဖော်ထုတ်သွားတာဒါကြောင့်ပြောချင်တာကနော်ဆရာကြီးခုနကအဲ့ဒီလိုမရှုခင်တုန်းကသူ့ရဲ့ဝေဒနာကြီးလွန်းလို့အဲ့ဒါလောက်ညှင်းညွနေတာဟာဒုက္ခကြီးတဲ့အတွက်တီးခံဖို့ခဲရင်တယ်ဒါပေမဲ့အရေးကြုံတဲ့အခါကျတော့လည်းပဲသူ့တီလအားကောင်းတော့ဝိပဿနာရှုလိုက်တာခဏနဲ့ဘယ်လောက်မှမကြောက်နော်3-5မိနစ်ပဲနေမှာပေါ့ဗျာပြီးတော့တကားလေးသူကအတွင်းနဲ့ပြန်ခောက်လိုက်တယ်တောက်တောက်တော့အချစ်ပေးလိုက်တယ်မောင်ဝစင်းတဲ့ မင်းခုနမင်းဘယင်ကြီးသွားပြန်ခေါ်တော့ဆိုတော့ဘယင်ကြီးကအကြောင်းဘဝတောင်းမရောက်သေးဘူးနော် maybe less than 5 minute ပေါ့ဆိုတော့ဘောဓိပင်တော့မရောက်သေးဘူးဟာအရှင်မင်းကြီးဆရာတော်ကကြွခဲ့တယ်ဝင်ခဲ့လို့ပြောပါပြီအရှင်မင်းကြီးဖူးကျင်တဲ့ဆရာတော်ကြီးကြီးလင်းလင်းဖူးရပါလိမ့်မယ်လို့ပြောလိုက်တဲ့ခါကျတော့အဲ့ဒီမှာဘယင်ကြီးကပြန်ပြီးဝင်လာပြီးတော့မှဆရာတော်ကြီးကိုဝက်ချတယ်အဲ့တော့ဝက်ချတာဘယ်လိုပြောရမှလဲအရှင်ဘုရားကိုရဟန္တာဖြစ်မှဖြစ်တဲ့ဂုဏ်ကိုဝက်ချတာမဟုတ်ဘူးတဲ့ပုရိသေဘွားတော်ကစောင့်တဲ့တီလာကိုဝက်ချတာတဲ့ သူ့သီလအဲ့လောက်ထိကောင်းလုံးလို့ရန်တာဖြစ်ဖို့ခဏကလေးအတွက်မှပြီးသွားတာနော်ဒါကြောင့်ကောင်းပြီဘုဒ္ဓဇင်ဘွားနဲ့တွေ့လာပြီဆိုရင်တော့ဟောဒီခန္ဓာကိုယ်ကြီးဟာတော်ယုံတာယုံသီလတွေထိန်းထားတယ်ဆိုတာတောင်ကြောပြီးတော့နာကျင်ကြက်ခိုင်းကမနှိမ့်ဆက်ဘူးလားနှိမ့်ဆက်တယ်အဲ့ဒီလိုနှိမ့်ဆက်တဲ့အတွက်ခံရခဲ့လို့တီးခံနိုင်ခဲ့လို့အဲ့ဒါကိုဘာလို့ခေါ်ဒုက္ခလို့ခေါ်တယ်တဲ့နော်မိမိတို့လည်းပဲအဲ့ဒီလိုမျိုး အဖြစ်မရောက်သေးခင်ကဒီလိုအားရအောင်ကျင့်ထားဖို့ကောင်းပါတယ်ဒါတော့ဖြစ်ပြီဆိုလို့ရှိရင်ခံရတဲ့အခါမှာခါဆက်တဲ့အရာသာတဲ့ခါသီးတဲ့အရာသာမျိုးဆက်တဲ့အရာသာမျိုးတွေ့ရပြီဆိုလူတွေကရှုံသွားတယ်လို့ပဲဒုက္ခတွေတွေ့ပြီဆိုရင်ဘယ်သူမှပြုံးတာမရှိဘူးခါဆက်တဲ့အရာသာနဲ့ဒီလိုပါခေါ်ဒုက္ခတွေတွေ့ပြီဆိုရင်နှစ်သက်စရာတာယာစရာကျင့်တတ်စရာရှိရလားမရှိတဲ့အတွက်ဘာလို့ခေါ်ပြီးတော့ဖြစ်ချင်းပြစ်ချင်းနှစ်ပါးနဲ့နှိမ့်ဆက်နှိမ့်ဆက်တတ်သောကြောင့်ဒုက္ခအဲ့ဒီဟာကအရေးအကြီးဆုံးပဲကြံတာတွေကပေါ်တယ် ဖြစ်ဖြစ်ရှိရင်ဒုက္ခဆိုတာသင်္ခါရဒုက္ခပြောတာအဲ့ဒါဘာမှမလုပ်ဘူးမေဃသစ္စာဖွဲ့လို့ရတဲ့မေခင်၈ပါးမှာတပါအဲ့ဒီကနေကျွန့်ကြံတဲ့မစိတ်ဖို့စိတ်တောင်ထည့်လို့ရတယ်အဲ့ဒါကြတော့နော်မေဃသစ္စာဖွဲ့လို့ရတာမေခင်၈ပါးသူနဲ့နော်ဖွဲ့လို့မရပဲကြံနေခဲ့တဲ့ကြံတဲ့ဟိုစေတသိက်တွေရဲ့မစိတ်တွေရဲ့ဖို့စိတ်တွေရဲ့သူနဲ့တွဲပစ်တွေကလည်းပဲသင်္ခါရဒုက္ခတွေမှာရှိရကြီးပဲအဲ့ဒါကြတော့လောကုတ္တရာနယ်ဘဲကိုရောက်သွားတာနော်ဒါကြောင့်အဖြစ်ဖြစ်ရှိရင်လည်းပဲ ဒုက္ခသူကြတော့သင်္ခါရဒုက္ခလို့ခေါ်တယ်နောက်ဆုံးတော့ဒါတွေကတွေ့ကြုံရခံစားရပြီဆိုရင်အမတန်မှခံရခက်လွန်းလို့ဘာဖြစ်လဲကြောက်စရာကောင်းသောကြောင့်ဘာလို့လဲခေါ်ဒုက္ခလို့ခေါ်တယ်ဒါကြောင့်ဒုက္ခရဲ့နောက်ထပ်နော်အမျိုးအစား9မျိုးရှိသေးတယ်တန်မောအထကထာမှာဖွင့်ဆိုထားတာလေးကိုအဲ့ဒါလေးဖတ်ကြည့်ပါဦးတက်နဲ့သုံးဒုက္ခဒုက္ခ ဆန္ဒအာပဋိသန္ဓဒုက္ခ မျိုးခွဲလဲခုနှစ်မျိုးထပ်ခွဲတယ်ဦးဇင်းတို့ပြည့်ပြည့်စုံစုံလေးလေးလာရအောင်ထည့်ပေးလိုက်တာပါစောစောတုန်းက12မျိုးဒါတော့နောက်ထပ်ခုနှစ်မျိုးဘာကြောင့်ပြောရတယ်လဲဆိုရင်ဦးဇင်းတို့နံပါတ်နံပါတ်1ဖြစ်တဲ့ဝိပရိနာမဒုက္ခနဲ့နံပါတ်6ဖြစ်တဲ့ပရိယာယဒုက္ခကိုမသိရင်ဦးဇင်းတို့ဒုက္ခကိုနားလည်ဖို့ခဲရင်တယ်ဒါကြောင့်ပြည့်စုံထည့်ပေးတာဦးဇင်းတို့အများသိပြီးသားနံပါတ်1ဗါတယ်လေအဲဦးဇင်းတို့တခုလေးဖြစ်ပြီဆိုရင်ဘယ်လိုတကြလဲဩဒုက္ခဒုက္ခမတဘူးလား အဲကိုတာတဲ့ဒုက္ခအဲ့ဒါနံပါတ်1ဒုက္ခဖြစ်နေတာနော်ဒုက္ခဒုက္ခလို့စကလုံးတူရသားနဲ့နှစ်ခါဆိုရင်ရှေ့စကလုံးကိုပို့ပြီးတော့အဓိပ္ပာယ်လေးနဲ့သွားစီတယ်တဲ့နော်နော်လှမလှကောင်းပါကောင်းသုံးလားလို့တိတ်ကောင်းရင်ကျင်တတ်ရင်သူကနှစ်ခါဆင့်သုံးတာ very very very good ဟာမလားဘူးလားအဲ့ဒါမို့လို့မလားဘူးအဲ့ဒါတိတ်ကောင်းတယ်ဆိုတဲ့အကြောင်းကိုနှလုံးသုံးလုံးဆင့်သုံးရင်ကောင်းတာကိုရိုးမကောင်းတိတ်တိတ်ကောင်းတယ်လို့ဆိုတာမျိုးဖြစ်သွားရောအခုလက်ဆင်းရတာတော်တော့ကိုဆင်းရတာမကြိုက်စရာကောင်းတာတော်တော့ကိုမကြိုက်စရာကောင်းတာဘယ်လိုတမလဲ ဟမ်နည်းနည်းတိုးတဲ့တင်သုံးလုံးဆက်တာလည်းပြဿနာမရှိဘူးနှလုံးတောင်ကျဉ်တတ်လောက်ပါပြီတော်ပါလားများလားအဲ့တော့ဘာလဲဆိုရင်ကိုဆင်းရဲစိတ်ဆင်းရဲတွေအကြီးအကျယ်ဖြစ်နေရင်အဲ့ဒါမျိုးခါခက်လွန်းလို့မလို့တကြလဲအာအဖွားကြီးတွေဘိုးကြီးတွေဖြစ်ပြီးဆိုရင်ကားတဲ့ထဖို့ခက်တဲ့ခါကျတော့ကျွတ်ကျွတ်ကျွတ်ကျွတ်ပါဇက်ကဒုက္ခဒုက္ခအဲထိုင်လဲပြန်ပြီးဒူးရောက်ကိုယ်မရဘူးပါဇက်ကဒုက္ခဒုက္ခอืมတကြရတယ်အများကြီးပဲဟလားတိတ်မပြောနဲ့ကိုလည်းလိုက်နေတာ အဲ့တော့အဲ့ဒီခံစားရတဲ့အချိန်ခါမှာတဲ့ကိုပြိတ္တလည်းပဲဒီမှာအဘိဓမ္မာသင်တန်းဆိုတော့အောက်ကသိအောင်လို့ဒုက္ခသာကိုကာယဝิญဉ်တဲ့အဟိစိတ်ထဲမှာပါတယ်နော်ဒုက္ခသာကိုကာယဝิญဉ်မှာဖြစ်တဲ့ဝေဒနာဒေါသမှုတွင်းမှာရှိနေတဲ့ဝေဒနာတွေနဲ့အဲ့ဒါတွေကိုမကောင်းတာတွေကိုအဲ့ဒီဝေဒနာသဘောတွေနဲ့ခံစားနေကြရတာဒါအဘိဓမ္မာလေးနည်းနည်းသတိရအောင်လို့ဝိပရိနာမဒုက္ခဆိုတာကတော့ပြောမယ်ဆိုရင်တော့အမြင်အားဖြင့်ချမ်းသာတယ်ဒါပေမဲ့ကုံသွားပျောက်သွားဆုံးသွားတဲ့အခါမှာအဲ့ဒီကျမှ အတိုးနဲ့ခံရတာအဲ့ဒါကိုဘယ်လိုခေါ်လဲအဲဇာကတော့ဖောက်ပြန်ကိုအဲဖောက်ပြန်တယ်ဆိုတဲ့စကားလုံးကြီးဥစဉ်မြန်မာတွေနားလည်ဖို့နည်းနည်းခက်တယ်ပြောင်းလဲသွားလို့ဆင်းရဲသွားတာပြောင်းလဲသွားလို့ဆင်းရဲသွားတာအဲ့ဒါမျိုးအဲ့တော့ပြောင်းလဲခြင်းကြောင့်စောစောတုန်းကရှိနေတဲ့ဟာလေးကမရှိတော့ဘူးအဲ့ဒီတော့မရှိတော့တဲ့အတွက်နောက်ပိုင်းမှာဆင်းရဲတာကိုဝိပရိနာမလို့ခေါ်တယ်သင်္ခါရဒုက္ခအဲဒုတိယကပြောရမယ်ဆိုပထမကတော့တကယ်ဒုက္ခအစစ် ဒုတိယကအမှန်ဒုက္ခမဟုတ်ဘူးအမြင်အဖြစ်ပါလဲဆိုရင်ဒုက္ခဒါတော့ပထမနံပါတ်1ဒီဒုက္ခဝေဒနာအစစ်ဒုတိယဒီဒုက္ခဝေဒနာဒါပေမဲ့ကုံသွားမှသူဒုက္ခမှန်းသိတာတတ္တရကြတော့သူတို့နှစ်ခုကုံတော့ဥပိ္ပခဝေဒနာကိုပြောတာဒါတော့ဥပိ္ပခဝေဒနာဆိုတာကသိဖို့ခဲရင်းနဲ့အမတန်သိမ်မွေ့တယ်ဒါတော့ဥပိ္ပခဝေဒနာရဲ့အခြားဖြစ်ဖြစ်သမျှယုံနံသင်္ခါရတရားအလုံးနဲ့ဝေဒနာအတွင်းထဲမှာဖြစ်နေတဲ့ဟာလေးဖြစ်မှန်းတောင်မသိအောင်ဖြစ်နေတာအဲ့ဒါမျိုးကိုပြောတာဝေဒနာအဖြစ်ကြည်ဥပိ္ပခဝေဒနာအရန်သိမ်မွေ့လို့ အဲ့ဒါကိုသင်္ခါရဒုက္ခလို့ခေါ်ပါတယ်နောက်နံပါတ်၄ဒါကတော့လွယ်ပါတယ်ဥပမာအဖြစ်ဒီနံပါတ်၄နဲ့နံပါတ်၅ကိုပြောမယ်ဆိုမြင်ရတဲ့ဒုက္ခနဲ့မမြင်ရတဲ့ဒုက္ခမမြင်ရဘူးဆိုတော့ကိုခေါင်းကိုက်တယ်ဆိုတော့ငါခေါင်းကိုက်လိုက်တာခံရတဲ့လူကပြောတယ်ဒါပေမဲ့ဘေးကလူကခေါင်းကိုက်တာဘာလဲမြင်ရလားဘိုက်အောင်တယ်မြင်ရလားသွားနာတယ်မြင်ရလားမမြင်ရဘူးအဲ့ဒီလိုမျိုးပြောသူခံရသူကပြောမှသိတဲ့ဒုက္ခမျိုးကို ပဋိစ္ဆန္ဒဒုက္ခ तू ကွဲနေတယ်ဘေးကလူကမမြင်ရဘူး။ तू ဒါလေးနားတယ်နားတာမှအမလေးဘလို့နားတာနဲ့ तू ကတော့စီကပါကုံပြောတတ်တယ်လေ။နော်အဲ့တော့ခံရတဲ့ तू ကဒုက္ခကိုခိုနားလေးကနားတာတစ်မျိုးဒီနားလေးကနားတာတစ်မျိုးနဲ့ပုံစံမျိုးစုံကိုပြောတတ်တယ်။ဒါပေမဲ့ဘေးကလူဘာမှမသိတဲ့ခါကျတော့ तू ကနားလုံးလို့ပြောပေမဲ့ကြားတယ် तू ကြတော့ပြင်းလာရင်နားတော့မထောင်ရင်။နောက်တော့မလားလို့အေးကိုခါကိုကိုဖြစ်ခါကျမှထအောင်ကြတာ။နော်တခါတလေကြရင်ဒါကြောင့်မလို့ဒုက္ခရောက်နေတဲ့ तू နော်အားငယ်နေတဲ့သူတွေကိုကိုကပြင်းတော်လည်းပဲနားလည်းမှုပေးပြီးတော့တခါတလေကြာရင်နားထောင်ပေးရတယ်သူတို့နည်းနည်းလေးတက်ထွက်ပေါက်လေးရအောင်လို့အဲ့လိုပြောရင်ဘာဖြစ်လဲနည်းနည်းလေးတက်တာသွားတယ်တဲ့သူတို့ကပြောတာပဲကောင်းပြီအပဋိသန္တာဒုက္ခဆိုတာတော့တဲ့တဲ့ကြီးမြင်နေရတာကြိုးတာပဲ့တာသွေးတွေထွက်နေတာအဲ့ဒါဆိုရင်တော့အပဋိသန္တာဒုက္ခဘေးကလူကမြင်လို့ရတယ်နော်နောက်နံပါတ်6အဲ့ဒါလေးထပ်ပြကြည့်စမ်း อืมအဲ့ဒါစောစောလေးတုန်းကတော့ပျော်တယ်ကောင်းတယ်ပြီးလဲပြီးရောအကုန်ဆုံးပျောက်ကွယ်သွားတာမရှိတော့ဘူးဆိုတဲ့အခါစိတ်ဆင်းရဲရတာဆိုတော့ရှိနေတုန်းကကောင်းနေတဲ့သားနဲ့နောက်ပြီးကကျမှဆိုးသွားတာတိုက်ရိုက်အဖြစ်ဓာရိုက်အဖြစ်ဒုက္ခတော့မဟုတ်သေးဘူးတဲ့နောက်ကျမှဖြစ်လာတာလို့ဆိုလိုတယ်နော်အဲ့တော့မဦးဇင်း TV ထဲမှာကြည့်လိုက်တော့ကလေးတွေဥမာခရစ်စမတ်နေ့တုန်းကသူတို့သူတို့ခရစ်စမတ်ခရစ်စမတ်နေ့မှာသူတို့ကအဘဲအောက်တဲမှာပစ္စည်းအထုပ်ကလေးတွေဖွင့်တယ်မဟုတ်လားလို့ သူလည်းဆောင်ကိုလည်းဆောင်ဖွင့်ကလေးတာလည်းသူ့အားလေးသူဖွင့်သဘောကြတော့ဆော့လိုက်ကြတာဥစဉ်ဒီဘူးတဲ့ကြည့်နေဆော့ဆော့ဆော့ဆော့ရင်ဆော့ရင်ကနေပြီးတော့သဘောတွေကြဆော့မြောက်လိုက်ပြုတ်လိုက်နေဒေါ်လေးတွေကဝါငနဲ့ကွဲလိုက်ရောအားထငိုတော့တာပဲဒီမှာအဲ့ဒါမျိုးပြောတာစောစောလေးတော့ကပြောနေတာအခုရှိသေးလားဘာဖြစ်လဲကွဲသွားပြီလေအဲ့ဒါမျိုးဒါတော့မိမိရှိနေတဲ့အရာတွေပိုင်ဆိုင်မှုဒီဆုံးရှုံးသွားပြီဆိုရင်သူ့မှာအဲ့ဒီဟာမရှိတော့တဲ့အချိန်ပြည့်စည်သွားတဲ့အချိန်မှာဒုက္ခဖြစ်တာကိုပရိယာယခေါ်တယ်ရှိတော့ကတော့သဘောမကျဘူးလား အာသဘောကြတယ်ကလည်းထခုံတာပဲအဲကြောင့်ပျော်လုံးလို့လည်းထခုံအော်ဟဲ့မြောက်ပြုတ်ပေါက်ပြီးတော့ပြလွတ်ကြကွဲသွားရောအဲ့မှာထငိုတော့တာကိုအဲ့ဒါမျိုးကိုပရိယာယာလို့ခေါ်တယ်ရှိနေသေးရလေးတော့ဟုတ်တယ်ရောင်ရောင်ပေါ့နော်ကုံဆုံးပစ္စည်းရင်ဘာဖြစ်လဲဘယ်ဟာလဲအတူတူပဲအတူတူပဲနော်နံပါတ်1နဲ့နံပါတ်6ကအတူတူပဲလို့မှတ်ထားနောက်နေပရိယာယာဒုက္ခဆိုတော့တက်ရိုက်ဒုက္ခကိုပြောတာနော်ဒါကြောင့်တက်ရိုက်ယူရမည်နံပါတ်1နဲ့ဒုက္ခဒုက္ခနဲ့အတူတူပဲလို့ပြောတာ ဒါကြောင့်ဦးဇင်းတို့အဓိကထားလေ့လာစေချင်တာဝိပရိနာမဒုက္ခဆိုတာနံပါတ်2ရဲ့နံပါတ်6ဖြစ်တဲ့ပရိယာယဒုက္ခသည်စကလုံးကွဲပေမဲ့အတူတူပါပဲအဲ့ဒီဟာကိုသိမှဩတို့ဒုက္ခထင်နေတဲ့ဘဝတွေကဒုက္ခတွေကတကယ်တော့ကုံဆုံးသွားရင်ဘာဖြစ်သွားရင်လဲဒုက္ခဖြစ်ပြီးအဲ့ဒါကိုလက်ခံနိုင်မှဦးဇင်းတို့ဒုက္ခသစ္စာကိုလက်ခံနိုင်မှာသင်္ခါရကတော့ထားပါဦးနော်အဲ့ဒါလောက်ကိုကြိုမြင်ရမယ်။ခိုင်ထားကြပါစို့ရှေ့ကိုဆက်သွားကြအောင်နော်။ကောင်းပြီဇာတိအောက်ကလေးဖတ်ကြည့်ပါဦး။ ကောင်းပြီဦးဇင်းတို့ဒုက္ခအစောစောလေးတုန်းက12မျိုးထဲမှာပထမဆုံးဒုက္ခကိုဇာတိဒုက္ခအဲ့တော့ဘဝဟောင်းကယုံနံနေချုပ်ဆုံးသွားလို့နော်သေပြီးတဲ့နောက်မှာသူ့ရဲ့ဘဝဟောင်းကပြုတ်ခဲ့တဲ့ကံအားလျော်စွာဘဝအသက်မှာယုံနံအသက်ထပ်ပေါ်တာကိုဒါဖြစ်ပေါ်လာရင်ဇာတိပဲဖြစ်လာတာပါလေဇာတိ ထင်ထင်ရှားရှားပေါ်လာရင်လဲဇာတိဒါပရိသတ်တွေကတယောက်နဲ့တယောက်တတ္တဝါတွေတူနဲ့တူနေပုံချင်းမတူဘူးဒါကြောင့်မလို့စကလုံးတွေစောအောင်ပြောတာအပြည့်စုံဖြစ်လာခြင်းဇာတိအဲ့ဒါနတ်တွေပြမာတွေမျိုးပြောတာတခါတည်းနဲ့ဘွားကနေဆိုပေါ်လာတာမဟုတ်လားလို့အဲ့ဒါမျိုးနောက်ဘဝဟောင်းနဲ့ဘဝအသစ်ကိုဆက်ပြီးသဖြင့်စကလုံးတစ်လုံးထပ်ပြောင်းတယ်ပတိတန်ဒီပတိဆိုတာတဖန်တန်ဒီဆိုတာဆက်တာဟိုဘက်ဘဝနဲ့ဒီဘက်ဘဝကိုပြန်ဆက်တာအဲ့ဒါကြောင့်ပတိတန်ဒီလို့လည်းခေါ်တယ်ဇာတိကဖြစ်ခြင်းအဲ့ဒီတစ်ခုဒီအတူတူပဲ ကောင်းပြီဒါတော့ပရိသန်တွေဆိုတဲ့စကားလုံးနဲ့ဇာတိကအတူတူပဲဖြစ်တဲ့အတွက်ပရိသန်တွေနေပုံ၄မျိုး꿰တာလေးနည်းနည်းလေးအပြီးဒီမှာမပါပြီးသားလေ့လာကြည့်အောင်နံပါတ်၁ကတန်တေတဇတတ္တဝါအဲ့ဒါဘာလဲဆိုရင်အညိအဆိုဓာတ်မှာတည်ပြီးတော့မှဖြစ်လာတာဒါလည်းထူးထူးဆန်းဆန်းပဲဒီနေ့ခေတ်တော့မရှိဘူးပေါ့နော်ရှေ့ခေတ်ကရှိတယ်ဘုရားတို့သိအောင်လို့ဘရုမာဝတီတို့ဝိလူဝတီတို့ဆိုတာဘရုမာကြာထဲမှာပရိသန်တွေနေပြီးဖွာလာတာဝါပင်ကနေနေပြီးတော့ဖွာလာတယ် ဒါတော့အဲ့ဒီအစိုးတက်ကလေးတွေကနေပြီးတဖြည်းဖြည်းနဲ့တချို့နေရာတွေမှာတွေ့လိမ့်မယ်ဘုရားနဲ့တစ်ပင်လေးမှာအညီလေးတွေရှိတယ်အဲ့ဒီအညီလေးကရေအလုံးလေးတိုင်းနဲ့တဖြည်းဖြည်းနဲ့ရေညီလေးရေညီလေးအတွင်းထဲမှာအကောင်နဲ့တဖြည်းဖြည်းပေါ်လာနောက်တော့လှုပ်လာနောက်တော့အကောင်ဖြစ်လာတယ်စောစောအဲ့ဒီမှာဘာမှမရှိဘူးအဲ့ဒါမျိုးတွေအများကြီးပဲအဲ့ဒီခါနဲ့အခုနသူတို့ဖြစ်တာနဲ့တူတယ်အဲ့တော့တန်သေးတစလို့ခေါ်တယ်အညီလေးတွေကနေစဖြစ်တာဩပပါတိကဆိုတာငရေသားပိဋ္ဌာနတ်ဘသူကြံသေးလဲနောက်ထပ် အေးခန္ဓာကိုယ်ဘွားကနေပေါ်လာသောတတ္တဝါအဲ့ဒီတက်မှာငရဲသားတွေဘွားကနေပေါ်တယ်ပိတ်တာဖြစ်ရင်ဘွားကနေပေါ်တယ်နတ်ဖြစ်နတ်တွေပြမာတွေဖြစ်ရင်လည်းဘွားကနေပေါ်တယ်နောက်ပြီးတော့အေးအမိဘိုက်ထဲမှာမနေဘဲနဲ့မွေးလာတာကဘာဦးလူသားရှိတယ်အဲကြောင့်မကြသေးဘူးကလေးတယောက်ကမေးတယ်ဥစဉ်ဒီပြင်ဘာသာမှာကတော့လူသားတွေကိုဖထာဝရဘုရားဖန်ဆင်းတာတပည့်တော်တို့ဗုဒ္ဓဘာသာကြတော့လူသားဘယ်သူကဖန်ဆင်းလဲဘယ်လိုဖြစ်လာလဲဆိုတော့အေးတို့စာပေထဲမှာရှိတယ် နော်လူသားတော့တို့ဘုရားလည်းဖန်ဆင်းတာမဟုတ်ဘူးကဘာကြီးပစ္စည်းပြီးလို့လုံးဝအကျွမ်းမဲ့ဥဒုံပစ္စည်းပြီးတော့ပြန်ပြီးတော့ဖွဲ့စည်းတဲ့အခါမှာဟောဒီကဘာကြီးစဖွဲ့စည်းတယ်ဖွဲ့စည်းပြီးတဲ့အခါကျတော့မဟာမြမကြီးမြမဘုံကနေပြီးတော့တက်တန်းကုံတဲ့မြမတွေကသူတို့ဘယ်ရောက်လာလဲဆိုတဲ့အခါကျတော့အဲ့ဒီလူပြည်ကိုရောက်လာတယ်အဲ့ပထမဆုံးရောက်လာတဲ့လူသားတွေဟာပထမအုပ်စုနေမှာပေါ့တယောက်ထဲတော့ဟုတ်ချင်မဟုတ်ပါဘူး तू ကမေးသေးတာကိုတယောက်ထဲလားဖေယောက်ျားလားမိန်းမလား तू ရတယ်လို့ဒါတော့အေးကွာ ဟိုနာတုစုဒီနာတုစုဆိုတော့အကုန်လုံးပြန့်ကျလာမယ်နဲ့တူပါတယ်လို့ဒါတော့ပထမတယောက်တည်းတော့မပြောချင်ဘူးပထမဇုံရောက်လာတဲ့အုပ်စုတွေလို့ပြောကြပါစို့ immigrant တွေပေါ့နော်ပြမပြည်ကပြောင်းလာတဲ့ဟာတွေအဲ့ဒီတစုကတော့ဒီတိုင်းပေါ်လာတယ်လို့ပြောတယ်လို့သူတို့ရဲ့ပြမဘုံကအရှိန်အဟုန်နဲ့လူဘုံကြီးပြန်ပြီးတော့ဒီကဘာလောကစစ်ကြောလာကြီးပြန်ဖွဲ့စည်းပြီးတဲ့ခါမှာပေါ်တယ်လို့ပြောတယ်အဲ့ဒီလူသားတွေဟာအမိဘိတ်ထဲမှာပြိတ္တန်တွေမနေဘဲနဲ့ဘွားကနေနတ်တွေလို့ပေါ်တယ်လို့ပြောတယ်ဒါတော့ဦးဇင်းတို့ပြိတ္တန်များလည်းဒါလေးတော့မှတ်ထား နော်အဲ့ဒီတစ်ချက်ရှိတယ်အဲ့ဒါဟာအဲ့ဒီလူသားသည်ခုနဖန်ဆင်းတဲ့ဖန်ဆင်းလို့ပေါ်လာတာမဟုတ်ဘဲနဲ့သူတို့ရဲ့ဗျမဘုံကကံကြောင့်ပြန်ပေါ်လာတာသူတို့ရဲ့ကံကမ္မတတ္တိစွန့်ရင်နေကြောင့်ဒါတော့ပဋ္ဌာန်းထဲမှာပြောပါလိမ့်မယ်နော်တိတ်ရှည်မှာဆိုလို့ဒီလဲတိကြပြီးသားနေမှာပါမြောက်ပဲမမြင့်ပြီးတော့ပဲစဉ်းစားလိုက်ပါမယ်မသိဘူးပြောရင်ကိုယ်ပဲပြန်ရှင်းနေရမှာနောက်တစ်ခုဘာလဲနံပါတ်3ကာဘတေယက အမိဝမ်းထဲမှာပဋိသင်္ဍေနေတာနမကကြီးကအန္တဇတတ္တဝဘယ်သူတွေတဲ့လဲနေသတတ္တဝနမခါကိုဇလာဘူးဇလူစသည်ကဲ့သို့တာအိမ်၌ဖြစ်သောတတ္တဝဒါတော့အမိပိုက်မှာနေတာနှမျိုးကွဲတယ်ငှက်တို့မွေးတို့သူတို့ကအမိပိုက်ထဲမှာလည်းဥအနေနဲ့မနေရဘူးလားဥအနေနဲ့ရင့်ပြီဆိုကကြမှာအပြင်ရောက်အပြင်ရောက်တော့တခါပြန်ပြီးတော့သူတို့က အမေကဝက်မပေးရဘူးလားပြန်ဝက်ပေးရတယ်ဆိုတော့ဥအနေနဲ့ဖြစ်ပြီးမှနှစ်ခါပရိသတ်နေနေတယ်ခေါ်သူတို့ဒွိစာလို့လည်းခေါ်တယ်ဗိုက်ထမတစ်ခါနေဒါအခွင့်နှုတ်သေးတယ်အပြင်ရောက်တော့အခွင့်ကရင့်ပြီတစ်ခါပြန်နေအောင်ပေါ့အောင်ဘိုက်ထဲမှာရောအပြင်မှာရောနှစ်ခါနေလို့သူတို့ဒွိဇတတ္တဝါလို့လည်းခေါ်တယ်နှစ်ခါဖြစ်ရတယ်လို့ပြောတာဘိုက်နှစ်ခါနေရတယ်ပေါ့ပရိသတ်နဲ့နှစ်ခါနေရတယ်ဥက္ကုမှာဖြစ်တဲ့တတ္တဝါရဲ့တအိမ်မှာဖြစ်တဲ့တတ္တဝါရဲ့လူတွေကျွဲတွေနွားတွေနော် အဲတာအိမ်မှာဖြစ်တယ်အဲ့ဒါကိုဇလာဘူးဇာခေါ်တယ်ဒါကြောင့်ဒါတွေကတော့ထားလိုက်ပါနော်ပြီးတော့မှလေ့လာပြီးသားဆိုတော့နည်းနည်းလေးသိရုံလောက်ပဲလေ့လာအောင်ပေါ့ဇာတိဒုက္ခကိုပြောချင်တာတခြားမဟုတ်ဘူးနော်ဇာတိဒုက္ခကလေးကိုလက်ခံမှုခက်တယ်ဒါတော့ဦးဇင်းတို့သင်္นานသားများကဒီလိုချိန်လေးမှာအချိန်ယူပြီးတော့လေ့လာရမယ်ကိုကိုယ်တိုင်လည်းသိဖို့လိုတယ်သူများတွေကမေးရင်လည်းဖြေတတ်ဖို့လိုတယ်ဒါကြောင့်ဘဝတစ်ခုမှာအဲ့ဒါလေးကိုဖတ်ကြည့်စမ်းပါဇာတိဒုက္ခအောက်ကစားပဲကလေးနော်ကိုယ်တိုင်လည်းဖတ်ပြီးသားဖြစ်အောင် ဘဝသစ်၌

နော်သုတိဆက်ရဲ့အဆုံးဘယ်ဟောဘက်ကပရိသန်နေဆက်ရဲ့အစအနန္တရပစ္စည်းနေဟောဘက်ဒီဘက်ဒီလိုကျေးဇူးပြုတာအခြားမရှိဘူးနော်အခြားမရှိဘူးအဲ့တော့အခြားမရှိတော့ဒီဘက်ကဘယ်အဆုံးဟောဘက်ကပရိသန်ဒီရဲ့ဥပ္ပအစအဲ့တော့ဖြစ်တဲ့အချိန်ကမှာအဲ့ဒီပထမဆုံးဥပ္ပဆိုတဲ့ဥပ္ပတိပင်စိတ်တစ်ခုမှာခဏသုံးချက်မရှိဘူးလားနော် three sub moment ရှိတယ်ဒါတော့ဥပ္ပတိပင်မှာအဲ့ဥပ္ပခိုက်ကလေးကိုနံပါတ်1ပထမဆုံးခဏလေးကိုပရိသန်ဒီအနေနဲ့ပြောတာ ဒါတော့ပရိသတ်တွေအနေနဲ့ပြောမယ်ဆိုလို့ရှိရင်အဲ့ဒီချိန်ကမှာဘာမှတောင်မော်ရမဖြစ်ရသေးဘူးဥပတိပင်တောင်မဆုံးရသေးဘူးအထက်မှာအကောင်ဟိတောင်ဘာမှမဖြစ်ရသေးဘူးဘလို့လို့ဒုက္ခရှိမလဲအဲ့ဒါကိုပြောတာရုပ်တရက်ကြည့်မယ်ဆိုရင်ဒုက္ခမဖြစ်နိုင်ဘူးမသိနိုင်ဘူးဒါကိုဒုက္ခအနေနဲ့ဒါတော့အဲ့ဒါကိုလက်ခံဖို့ခက်တဲ့တွေ့ဒါဟာဘာကြောင့်မလို့သူ့ကိုဒုက္ခနဲ့တွန်းတယ်လဲဆိုရင်ဟုတ်ပါတယ်တဲ့စဖြစ်ဖြစ်ချင်းကတော့ဘာဒုက္ခမှလည်းမသိပါဘူးတဲ့ဒါပေမဲ့နောင်ကို တဖြည်းဖြည်းနဲ့အဲ့ဒီပထမဆုံးစတွေ့လိုက်တဲ့ကလပ်30ရုပ်30ကပဲတဖြည်းဖြည်း develop ဖြစ်ပြီးတော့မှတဖြည်းဖြည်းလူကောင်အကောင်ဖြစ်လာတာမဟုတ်လားအကောင်ဖြစ်လာလို့အကောင်ဖြစ်ပြီးလူဖြစ်ပြီးနတ်ဖြစ်ပြီးတိရစ္ဆာန်ဖြစ်စသည်ဖြစ်ထားပါတော့ဗျာတဖြည်းဖြည်း develop ဖြစ်တယ်ဟာဖြစ်လာပြီးလူကောင်ဖြစ်ပြီးနောက်ပိုင်းဖြားတာနာတာတွေဖြစ်လာပြီးဆိုတဲ့အခါကျတော့ဘသူကိုတရားခံလွှဲချပါဇာတိတာမရှိခဲ့ဘူးဆိုရင်ဒီဟာတွေဖြစ်เสียရှိရလားမရှိဘူးပြောတာအဲ့ဒါကိုပြောချင်တာဒါကြောင့်သူကလက်မှတ်ထိုးမှားတဲ့အချိန်နဲ့တူတယ်တဲ့ ဒါဦးဇင်းတို့စောစောလေးတုန်းက website တွေမှာတွေ့နေရတယ်ကိုချင်းစာမိပါတယ်မသိနားမလဲတဲ့လူတွေကိုတိတဲ့ပုံကိုယ်တွေကနော်ပေးတာလိုလိုစေရနာဟိုတဲ့လှုပ်ထားလိုလိုနဲ့စာယူကလေးလက်ဝါလက်သုံးတက်လောက်ကလေးနဲ့အေးရတယ်ဆိုရင်လည်းလက်မှတ်ထိုးပါဆိုတော့ရတယ်လူလည်းအလကားပဲငါတို့က3000ရလဲနဲလား3000ရလဲနဲလားလူလိုက်ကြရောဟုတ်ပါတယ်ကျွန်တော်ကျမတို့ရပါတယ်လက်မှတ်ထိုးလိုက်ရောပြီးလဲပြီးရောလေတွေရာတွေရောအားတွေအကုန်လုံးကပါပြီးသားဖြစ်တယ်မသိဘူး မသိတဲ့ခါကျတော့ပြီးခါကျမှဟုတ်ဘူးလေမင်းတို့ပဲလက်မှတ်ထိုးရောင်းလိုက်ပြီးပြီလေဆိုတော့ gain ဘာဖြစ်တော့လဲစောစောတော့မလိမ့်တစ်ဖက်နဲ့ပေးပြီးပြီပြောတော့ပေးတော့လက်ဆောင်ပေးတာလို့လို့ဝယ်တာလို့လို့ဝယ်တယ်လို့လည်းမပြောရောင်းတယ်လို့လည်းမပြောဘာမှမရှိဘူးရာချောင်းလက်မှတ်ထိုးပါဆိုတော့ထိုးလိုက်တယ်လေဆိုတော့သူ့လယ်တွေရာတွေအိမ်တွေရွာပါပြုတ်ရတယ်လေပြုတ်တဲ့ခါကျတော့လက်မှတ်ထိုးတယ်ဆိုတဲ့အချိန်လေးကိုပြောချင်တာကြာသလားဘာမှမကြာဘူးဒါပေမဲ့ရှိသမျှလေးကြံသေးရဲ့လား ဒါတော့ပြဿနာကဘယ်ချိန်လေးမှဖြစ်လိုက်တာလဲလက်မှတ်ထိုးတဲ့ချိန်ဖြစ်တာကိုကမသိဘူးလေအလကားရတယ်ဆိုတော့လူတွေကယူတာပဲဒါကြောင့်အလကားရတယ်လည်းမယူနိုင်ဘူးကိုကိုလည်းပင်ကိုကျိုးဆွပြီးသားဖြစ်နေတတ်တယ်ဇာတိကအဲ့ဒါနဲ့တူတယ်လို့ပြောချင်တာပါဟိုဘက်ကမပြောပါဘူးဟိုဘက်ကဟောမပြောပါဘူးဥပမာပြောပြမှနားလဲတယ်ဥပမာယာမိတေကိစေအထံဇာနန္တိပန္တိတာလက်မှတ်ထိုးတာလေးကလွဲတယ်ဒါပေမဲ့လက်မှတ်ရဲ့နောက်ွယ်မှာကိုဘာဖြစ်မှလဲလို့မသိဘဲနဲ့ထိုးမိတဲ့အတွက်အဲ့ဒီလူတွေဒါဖြစ်တယ်လို့ပြောချင်တာ ကျုပ်တို့လည်းခုလက်မထိုးခဲ့ပြီးပြီလေဇာတိပြေးလို့ရပါဦးမလားမရဘူးခန်းသမျှလောက်တော့ပီလနာအနေလေနှိမ့်ဆက်ခံပြီးတော့ရှောင်လို့မရဘူးသူကတော့ဟာဟန်ကြပြီလက်မထိုးပြီးခံပြီးတော့ပဲဒါနော်အဲ့တော့အဲ့ဒီလိုမျိုးဇာတိဟာလက်မထိုးတဲ့အချိန်ကလေးလို့လက်မထိုးတော့ကတော့မပြောဘူးလားရတယ်လကားရတယ်ကောင်းတယ်ပြီးလဲပြီးရောဟာမင်းကမရှိတော့ဘူးကုန်ပြီဟာငါတို့ပိုင်ပြီဘာဖြစ်တယ်ညာပြီးအဲ့ကြမှာထားငိုအော်ကြဟဲ့ကြပြူကြနော် အဲ့ဒီလိုပဲနာဂဖြားကကြမှာဟာအခုကြမှာငါနာရဖြားတယ်မလို့ချင်မဟုတ်ဆိုလို့မရတော့ဘူးကိုကယူပြီးပြီလေအဲ့ဒါကြောင့်မလို့ဒီမိမိစာချုပ်ချုပ်တဲ့အချိန်လက်မှတ်ထိုးလိုက်သလိုဖြစ်လို့ဖြစ်တဲ့အချိန်မှာတော့မဆင်းရဲသေးပါဘူးတဲ့။နောင်ဒုက္ခဖြစ်ကြောင်း तू ကတရားခံဖြစ်လို့ဇာတိပဲတဲ့ထဲ့လေဒုက္ခတဲ့ထဲ့တာစာချုပ်မှားတာကျုပ်တို့ခင်ဗျားတို့စာချုပ်မှားလာပြီ။လက်မှတ်ထိုးမှားခဲ့ပြီ။နော်မရချင်လို့ရသေးလားခုမလို့ချင်လည်းမရဘူးပြောင်းချင်လည်းမရဘူးသွားရတာ။ နောက်တစ်ခုကဇာတိဥပက္ခဏမှာမဆင်းရဲသေးပါဘူးတဲ့မှတ်ပါတယ်သို့တော်လည်းပဲနောင်ကိုသူကဇာတိပိတာနဲ့နောက်ထပ်ဆင်းရဲတွေပဲထုတ်လုပ်တော့မှဖြစ်တဲ့အတွက်ထိုခိုက်ထိုခါလေးမှာမဆင်းရဲတော့လည်းပဲနောင်ကိုဆင်းရဲမှာဖြစ်တဲ့အတွက်နော်ဒါကို ပရိယေအဖြစ်ပရိယာယဒုက္ခဟောပရိယာယဒုက္ခသဘောပေါက်ပြီလားအဲ့ဒါကြောင့်ထဲတာပရိယာယဆိုတာဖြစ်တဲ့အခက်ကလေးတော့ဟုတ်တယ်ဆင်းရဲမရှိသေးဘူး နောင်ကိုကြမှာတဖြည်းဖြည်းနဲ့ကြာကြာဝါမှာခါသလားချိုသလားပဲသိပါရကြောင်အဲ့ဒါကိုပြောတာဒါတော့ဖြစ်နေတဲ့အခိုက်ကလေးရှိနေတဲ့အခိုက်ကလေးတော့ဟုတ်တယ်အောင်ရောင်နောင်ကြမှာဒုက္ခဖြစ်ရင်အဲ့ဒီလိုမျိုးကိုပရိယာယဒုက္ခတိုက်ရိုက်တော့ဒုက္ခမဟုတ်သေးဘူးနောင်မှဖြစ်တာဝိပရိနာမဒုက္ခပြောင်းလဲသွားမှဒုက္ခဖြစ်တာအဲ့ဒါကိုပြောတာဒါကြောင့်အောက်မှာဒီနည်းနည်းဗိဓမာသဘောလေးတွေသိအောင်လို့ထည့်ပေးလိုက်တယ်မှတ်ချက်မှာအဲ့ဒါလေးဖတ်ကြည့်စမ်းပါဗျာနော်တဘဝ၌

ဝတစ်ခုရဲ့ပဋိသန္ဓေစိတ်ပထမဆိုဝိပဿစိတ်ကလေးပဋိသန္ဓေစိတ်ဆိုပါတော့အဲ့ဒီပဋိသန္ဓေဝိပဿစိတ်မှာကသူနဲ့ပထမဆုံးစတည်တာကလပ်3စီးရုပ်30အဲ့ဒီအခိုက်မှာကဝိပဿစိတ်ကသူပဋိသန္ဓေဝိပဿစိတ်ပဲရှိသေးတယ်ဒုက္ခတော်တဲ့နေမှာမပါသေးဘူးသူနဲ့ရှင်တွဲတဲ့ဝေဒနာတော့ပါတယ်ဒါပေမဲ့အဲ့ဒီဝေဒနာကတဲ့ဒုက္ခသောကာယဝิญဉ်လို့ဒုက္ခမျိုးလည်းမဟုတ်ဘူးဒေါသမှုတွင်းမှာရှိတဲ့ဝေဒနာလို့လည်းမဟုတ်တဲ့အတွက်တကယ်ဆင်းရဲအစစ်တော့မဟုတ်ဘူးလို့ပြောတာ နော်ဒါပေမဲ့ तू ကစလိုက်ပြီဆိုတဲ့ခါကျတော့သူ့နောက်ပိုင်းမှာဖြစ်ရဘဝဘယ်ဘဝကိုပဲဖြစ်ဖြစ်အစရှိပြီးရင်နောင်တောက်လျှောက်ကြီးကဆင်းရဲမှာဖြစ်တဲ့အတွက်ဒုက္ခတိဟုသောဇာတိတိဟုသောအကြောင်းကြောင့်ဒုက္ခအကျိုးတွေထွက်လာတာပြောတာတနည်းဇာတိဒီပင်လည်းရင်ဒုက္ခရဲ့တကားပေါက်အစကြီးနဲ့တူလို့ပရိသန်တွေစတီတီချင်းပထမဆုံး moment လေးကိုဒါလည်းဒုက္ခနဲ့ထည့်လိုက်တာဒါပေမဲ့အဲ့ဒီ သူတို့ခေါ်နေတဲ့ဦးဇင်းတို့ကပြောနေတဲ့ပရိသန်တွေခိုက်ဇာတိခိုက်ကလေးမှာဒုက္ခတကယ်ရှိရလားဆိုတော့မရှိဘူးဒါပေမဲ့ဒါပြီးတာနဲ့နောက်ကိုလာမာတွေကြမှာဘာတွေလဲဆိုတော့ဒုက္ခဒါတော့ဒုက္ခကနောက်ကဖြစ်တာတွေမှန်သမျှဒီဘုသူကြောင့်လဲဆိုဇာတိအစရှိခဲ့လို့ဘဝဇာတိသူရှိပြန်လဲဒုက္ခပါလဲဒုက္ခတွေကအမြဲရှိမယ်ဆိုတဲ့အပေါ်ဧကန်ရှိလိမ့်မယ်မပြေးမလွတ်ဘူးတဲ့အဲ့ဒါတော့ကောင်းပြီဒီပရိသန်တွေဇာပရိသန်တွေဘိုက် ဒီအမေရဲ့ one bite ထဲမှာနေခဲ့ရတဲ့ဒုက္ခတွေကတော့အထကထာထဲမှာပြရရရတော့ဖတ်ပြရင်တော့ဦးဇင်းတို့လည်းနည်းနည်းပါဇက်ရှိတော့မပြောတော့ပါဘူးဒါတွေကဘုန်းကြီးတွေလည်းတော်တော်ဟောနေတယ်ဆိုတော့ဟုတ်လားနားထောင်လဲရှစ်ဆရာကြီးဒါတော့တိတာလေးပဲလွယ်တာလေးပဲပြောမယ်တော့မရသေးခင်ဦးဇင်း TV မှာကြည့်တော့ပညာရစရာလေးတွေသွားတွေ့တယ်သူကနားနေမနာဘွားနေတာပေါ့နော်အမျိုးသမီးတယောက်က သူ့ရဲ့ embryo သားဦးသားမျိုးစီတွေက9ယောက်လောက်ဆိုတော့မနိုင်ဘူးမမွေးနိုင်တော့လိုချင်တဲ့လောက်ကလေးယူအဲ့ဒါကိုဗန်ထဲမှာထည့်ထားတာဒါတော့ဒီသားမျိုးစီကိုသူတို့ရဲ့ဆေးကနေမှာဘယ်ထည့်ထည့်ရတယ်လဲဆိုရင်ရေခဲတက်တာနဲ့ထည့်ထားတာသူတို့တတ်နိုင်ပြီမွေးကျင်ပြီဆိုတဲ့ခါကျမှနောက်ထပ်ပြန်ပြီးတော့မှဗိုက်ထက်ထက်မွေးတာဆိုလို့ရှိရင်ဟိုကလေးကတော့မှ3လေးနှစ်ရောက်ပြီအဲ့ကျမှအဲ့ဒီ3လေးနှစ်ကိုအဲ့ဒီသားမျိုးစီကဘယ်ထက်မှနေရလဲအမလေးစဉ်းစားကြည့်စမ်း အပေါက်ဖွင့်လိုက်ရေနှုံးငွေကြီးအိုးယူဖွင့်လိုက်သလိုအငွေတွေကထောင်းလုံးပြည့်နေမသိလို့တာဒီမျိုးစီဘာဖြစ်နေလဲအပြင်မှာကလေးတွေဆော့အစားပြေးနေပြီးအထက်ကကြံခဲ့တဲ့ဥလေးကဘာဖြစ်နေလဲရေခဲစိန်ခံထားရတာခင်ဗျားတို့လက်ကလေးနဲ့တနားလောက်နှိုက်နေမှာမလားနှိုက်ကြည့်လေဒါဟောမှသူ့မှာလင်းနေလောက်ခံရတယ်ခိုင်တချို့ကြတော့ဒီတိုင်းကိုထားတာနောက်ထပ်မွေးချင်းနဲ့သူမရှိမချင်းစာရောကိန်းမာသာမတွေ့မချင်းအဲ့ဒီကြမှာအော်လို့ ဟေးအမေဖိတ်ထဲကတော့ထားတော့လို့အခုသူတို့သားမျိုးစီတွေဘာနေမှာထားတာတို့သူတို့ပြကကြမှာအဲ့ဒီကြမှာဥစဉ်ကဒီရောက်တော်တော်သဘောပေါက်သွားတယ်အင်းမသိဘူးလို့ဒါပြောတာသိတဲ့လူကပြန်စဉ်းစားကြည့်လိုက်တော့ငါတို့လက်ကလေးနဲ့9မိနစ်ပြည့်အောင်တော့လိုက်ဖို့မလိုဘူးလက်ကခဲပြီးတော့မှသွားမှာဒါလောက်အေးနေတဲ့ထဲမှာထည့်ထားတာတကယ်တမ်းပြောမယ်ဆို तू ဟာတတ်တော်ဟာတယောက်ဖြစ်နေပြီနော်အမေဖိတ်ထဲရတယ်တော့ထားပါတော့ဒီရေခဲတက်တာကြီးအငွေတစ်ထောင်းထောင်းထွက်အောင်အေးတဲ့ထဲမှာထည့်ထားတာကဲနော်ဂိုင်းတာတော့ထားပါတော့ ဒါသိပ္ပံတိုးတက်တယ်လို့ပဲဆိုပါတော့နော်ရှင်သေဝလိသူ့အဖြစ်အပျက်ကလေးကိုကြည့်ကြစို့ရှင်သေဝလိအလောင်းသားမိတွေဟိုးတော့ကသူတို့ကကောသလတိုင်းပြည်ကြီးတော့သူတို့ပိုင်တဲ့ဗာရာဏသီကိုလာဆက်တိုက်တော့သူတို့ကနိုင်ငံသေးတော့အသိခံလဲရတယ်ဒါတော့ဗာရာဏသီဘုရင်ကိုကောသလဘုရင်ဘက်ကကောသလတိုင်းဘက်ကဘုရင်ကတတ်တယ်မိဖုရားကြီးကိုတော့ယာရုတိုက်ထားပြီးတော့မှမိဖုရားကြီးယာရုမြောက်တယ်ဒါတော့သားဖြစ်တဲ့ပုဂ္ဂိုလ်ကအဖေလဲအသက်ခံပြီဆိုတော့အဲ့မှာလေဝဲရှင်နဲ့ရှောင်းတကယ်သူက ထွက်ပြေးသွားတာထွက်ပြေးပြီးတော့သူ့တိုင်းပြည်ကစစ်သားတွေပြန်စုပြီးတော့မှသူ့ရဲ့တိုင်းပြည်ပြန်ရရေးအတွက်သူကဝိုင်းတယ်ဝိုင်းတဲ့အခါမှာရှင်သီဝလီအလောင်းကဘလို့လဲဆိုရင်နန်းတော်ထဲမှာကြံခဲ့တဲ့အမင်းနဲ့လျှို့ဝှက်တိုင်ပင်တယ်ဒီနေ့ခေတ်လို့ပြောမယ်ဆိုတော့အန်ဒါဂရောင်းနေမှာပေါ့ဗျာယူကြီးလောက်မှာပေါ့အဲ့တော့နန်းတော်ရဲ့အခြေအနေတွေအတွင်းထဲအခြေအနေတွေသိအောင်အဲ့လိုရလောက်တဲ့အခါကျတော့သူတို့သားမိလျှို့ဝှက်တိုင်ပင်တာမြို့တကားပိတ်မြို့ပြင်ဘက်ကတက်နေဝိုင်းထားပေါ့ ခုနှစ်နှစ်တိတိဝိုင်းတယ်မြို့ကအတွင်းထဲကလူတွေ survive ဖြစ်နေတာဒါတော့သူတို့တက်တယ်ဘာကြောင့်မလို့ခုနှစ်နှစ်တိတိလက်နဲ့မချတာလဲဆိုတော့မြို့ပေါက်မှာဟိုအသေးလေးတွေကနေထွတ်ထွတ်ပြီးတော့စားတိုက်ခါသွင်းနေတဲ့အတွက်မြို့ကလက်နဲ့မချဘူးတွင်းထဲကဘင်းရနောက်ဆုံးကြတော့ခုနှစ်နှစ်ပြည့်လို့မှမချတော့မေနှစ်ထပ်တိုင်တိုင်ပင်တော့မေလုံးတဲ့ဘုကငါသားမင်းမြို့ပိတ်တယ်ဆိုတာတကားပေါက်အကုန်မမလုံးပဲအပေါက်ကလေးသေးသေးလေးတွေကထွက်နေတယ်အဲ့ဒီကနေရိတ်ခတ်နေသွင်းပြီးတော့မြို့ထဲကလူတွေ survive ဖြစ်နေတာအဲ့ဒါတွေကပိတ်ဆိုတော့နောက်ထပ် လုံးဝလုံအောင်ပိတ်ပြက်ဆက်ဖြက်လေးပြက်နဲ့စားနပ်ရိက္ခာတွေအကုန်ဖြတ်တာ9ရက်အဲ့ဒီမှာမြို့သူမြို့သားတွေမခံနိုင်လို့လို့အကုန်လုံးထားအော်ကြဟဲ့ကြတယ်အဲ့ဒီဘရင်နန်းတော်ဝိုင်းပြီးတော့အဲ့ဒီဘရင်ကိုအဲ့ဒီတိုင်းသူပြည်သားတွေပြန်တတ်လိုက်တာအဲ့ဒီအတွက်ကြောင့်ခုနကရှင်သေဝိလိအလောင်းမင်းသားလေးကမြို့ကိုဝင်သိမ်းလိုက်လို့သူတို့ပြန်ပြီးတော့သူတိုင်းပြည်သူပြန်ရတယ်စေရေးအရာမမအောင်တော့မှန်တယ်ကံကြတော့မှားသွားပြီဒါစေရေးအရာမှန်တယ်ဖြက်လေးပြန်နေဖြက်မှာပဲနိုင်ရေးပဲကြည်တာစစ်ဆိုတာနိုင်ဖို့ပဲ ဒါပေမဲ့တာမီးနှစ်ယောက်တိုင်ပင်လိုက်တာကံကြတော့ဘာဖြစ်သွားလဲမှားသွားတယ်နောက်ဆုံးဘဝမှာသုံးဘဝတာမင်းသမီးတဲ့ရှင်သူလေးအမေကခွနှစ်နှစ်နဲ့ခွနှစ်လအမေဘက်ထဲမှာနေရတယ်ခွနှစ်နှစ်ကမြို့ကိုဝိုင်းထားတာခွနှစ်လကနောက်ဆုံးမြို့ကိုသိမ်းဖို့အတွက်အလုံးပိတ်ပြီးတော့ဝိုင်းတာအဲ့ဒီအတွက်ခုနှစ်နှစ်တည်းကလေးမမွေးပဲနဲ့ပြိတန်နေနေပြီးတော့ခုနှစ်ရက်နောက်ထပ်ကျန်တဲ့ခုနှစ်ရက်ကျတော့အမေကအကြီးအကျယ်နာတာဘက်ကအကြီးအကျယ်နာကလေးကလည်းမမွေးဘူး ကလေးကလည်းမမိုးတဲ့ခါကျတော့ခုနှစ်လောက်နေတဲ့ယောက်ျားပြောတာသွားစမ်းပါမြတ်စွာဘုရားယူသွားပြီးတော့မေတ္တာလေးပူပေးစမ်းပါသွားလျှောက်စမ်းပါငါလည်းရှ िख ုတယ်လေးလျှောက်လိုက်ပါအောင်ဆိုတော့သူ့ယောက်ျားသွားလျှောက်အဲ့ဒါတော့မြတ်စွာဘုရားရှင်အရှင်ဘုရားတပည့်မှာတော့ဒီလူတူလူဖြစ်နေတယ်ရှင်ဘုရားရှင်မြတ်မေတ္တာလေးပူပေးအောင်ဆိုတော့မြတ်စွာဘုရားရှိသမျှစစ်ကြောလာအနန္တဖြန့်ထားတဲ့မေတ္တာလေးစုပြီးတော့သုဘဝတ္တမင်းသမီးရှိကိုကိုင်းချမ်းသာစေဆိုတဲ့သဘောမေတ္တာပို့လိုက်တော့အင်းကကလေးလည်းရှောရှူရှူကလေးမွေးထွက်သွားတယ်မွေးထွက်သွားတော့အဲ့ဒီကနေသူ့ယောက်ျားလည်းပြန်လာရောကလေးကပြီးနေပြီမွေးပြီးအဲပြန်သွားအောင်နဲ့ပြန်သွားအောင်ဆိုဘာလဲဆိုတော့ အခုနကဖះသွားပြီးတော့စွန်းစားပြန်ပင်ဦးဆိုလို့သူ့ယောက်ျားတခါပြန်ပင့်ရတယ်နော်။ထားပါတော့အဲ့ဆွန်းကျွေးဘက်မှာပြောချင်တာကစတိုရီယာရှည်ကြီးပဲအဲ့ဒီကလေးဟာခုနှစ်နှစ်ပရိသန်တွေနေရတဲ့ဟာကနော်အမေဘိုက်အပြင်မှာထွက်ခါကြမှကြီးတာအမေဘိုက်ရဲ့အတွင်းထဲမှာရှိတဲ့အခါမှာသူ့ရဲ့ကလေးရဲ့ပုံစံဟာဒီတိုင်းပဲမကြီးဘူးကံဟာအမတန်ဆန့်ကျင်တယ်ကံအကြောင်းကိုစဉ်းစားလို့ရတယ် ဒါတော့ဦးဇင်းတို့က story ပြောရင် တော်တော်လေးသတိထားရတယ်ဦးဇင်းမကြသေးဘူးမကြသေးခင်ဦးဇင်းတော်တော်လေးခံလဲရပြီဘုမတယောက်ကကြောင်းလာပြီးတော့ဗမာပြည်ကပြန်လာဗမာပြည်ပကံတို့အင်းလေးတို့လှည့်မန်းလေးသွားသဘောကျလို့အဲ့ဒါဘုရောဘာသာလေ့လာခြင်းနဲ့ဆိုတော့သူ့အခြေခံလေးသိဖို့စာအုပ်လေးညွှန်ဆိုဦးဇင်းရှင်မှာစာအုပ်ကမရှိတော့ website ကနေစာအုပ်တွေညွှန်ညွှန်လိုက်တဲ့အခါကျအင်္ဂလိပ်လည်းမှန်အောင်ကောင်းအောင်ဦးဇင်းက the light of the buddha ဆိုပြီးတော့မှဟိုကညဏမောလိနောက်ဂျာမန်ဘုန်းကြီးရေးတာရဲ့နောက်ဘိက္ခုဗောဓိဆိုတာအမေရိကန်ဘုန်းကြီးရေးတာရဲ့နောက်ပြီးတော့မှ the teachings of the buddha ဆိုပြီးတော့မှတီယိုဘုန်းကြီးနာရတာရေးတာညွှန်လိုက်တယ် ဒါတော့ဗုဒ္ဓဝင်ဖတ်ကြည့်တဲ့အခါကျတော့စာအုပ်ဖတ်ဖတ်ခြင်းဘာသွားတွေ့လဲအမေဘက်ကအမေနေတဲ့ပုဂ္ဂိုလ်ကလည်းပဲအသက်က58နှစ်လောက်မှနေရတယ်မွေးမွေးချင်းဘာဖြစ်လဲအဲခုနဘွားလမ်းမြောက်ဖြစ်လမ်းလျှောက်တယ်ဘက်နဲ့ superstition နဲ့မဖြစ်နေတာကြီးဒီစာအုပ်ကငါ့ကို attraction မဖြစ်ပါဘူးတဲ့ဦးစင်းကစာညွှန်းတာလွဲသွားတယ်သူတို့ကအဲ့ဒါ superstition မချက်ဘူးဒါမှမဟုတ်မဖြစ်နိုင်ဘူးအဲ့လိုတွေ့တာ ဘာဖြစ်လို့လဲသူ့အပြစ်မတင်နဲ့လေဦးစင်းတို့လည်းပဲသူတို့ခရစ်တော်ရာဇဝင်ဖတ်ကြည့်လိုက်တဲ့အခါကျလို့ရှင်ဘာလဲဟောမိုးဆက်လာဟိုတန်းကနေပြီးတော့မှတခါဆိုင်းနှမြေကြီးပြီးတော့ရေကြီးတို့တခါတောင်ဝေးကြီးနဲ့လှုပ်လိုက်တာအကုန်လုံးဘေးလမ်းကြီးပေါက်ပြီးတော့ရေရှဲသွားတာမဟုတ်လားဦးစင်းတို့ဘက်ကကြည့်တော့လည်းမယုံနိုင်ဘူးရုပ်တည်နားထောင်နောက်ပိုင်းတော့ဒါဦးစင်းတို့လက်ခံပါတယ်တကိုးရှင်အမြင်ဖြစ်နိုင်ပါတယ်ဒါဒါပေမဲ့တကိုးဆိုတာကိုဒီနေ့ခေတ်လူတွေကမယုံဘူးမယုံတော့စာညွှန်းလွှဲရင်လည်းဦးစင်းတို့ပြန်ထောင်းခံရတယ်နော်ဒါကြောင့် အဲ့လိုတက်မှာဆိုလို့အရှင်ဘုရား9နှစ်ဆိုရင်အမေဘလို့လို့လုပ်မလဲလို့ကိုပရိသတ်ကလာစောရကတက်မှာဆိုလို့စောစောပိတ်ထားတာကံနဲ့ထိန်းထားတာတတ္တဝါတွေမကြည့်ဘူးတဲ့ပုံမှန်တိုင်းပဲအဲ့တော့အမေဘက်ကကြွတ်မှသူ့ဝက်ကလွတ်ပြီးအဲ့ကြမှာသူ9နှစ်သားတက်အဲ့ကြမှာတပြည့်ကြီးသွားတယ်အဲ့ဒါတော့ဘလောက်အတွင်းမှာတခါတည်းပူပေါင်းကိုလေထိုးလိုက်သလိုကြီးသလားဘာလားတဲ့အဲ့ဒါတော့ဦးဇင်းလက်ကိုယ်တိုင်မမြင်လဲရလို့မသိဘူးအထာကထာလဲအဲ့ဒါပြောမထားတော့ကြိုလည်းမသိဘူးခုနှစ်နှစ်သားပုံရောက်သွားတယ်အဲ့ဒီဆွင်းကျွေးတဲ့ရက်မှာ ရှင်သာရိပုတ္တရာနဲ့ရှင်သေဦးလေးကစကားပြောနေပြီစကားပြောတော့သူကရေးတွေပါတွေကတ်စကားတွေပါတွေပြောနေတော့မေကသဘောကျဟာငါသားခုနှစ်နှစ်ပဲရှိတယ်ရှင်သာရိပုတ္တရာကိုလိုနေစကားတွေတောင်ပြောလို့ဘာတွေပြောမှမသိသူလဲနောက်ဘာပြောတယ်လဲဆိုတော့မင်းကွာအမေပဲချင်ခုနှစ်နှစ်နဲ့ခုနှစ်လကြီးနေခဲ့တာမင်းမဆင်းရဘူးလားဟာရှင်ဗျာဘယ်နဲ့ပြောပါဆင်းရတာပေါ့သူမှတ်မိတယ်လေသူမှတ်မိတယ်ရှင်ဗျာဆင်းရတာပေါ့ရှင်ဗျာဒါဖြင့်များကွာမင်းကလည်း ဒီလောက်ဒုက္ခတွေများတာမင်းလည်းသိသားနေဘဝဒုက္ခမင်းသိပြီးပဲမင်းသင်္ကန်းမွေ့ချင်ဘူးလားဆိုဟာအမေကခွင့်ပြုနေဝတ်ချင်တာပေါ့အဲ့ဒါနဲ့သွားပြောတော့အမေပြောတော့အမေကလည်းခွင့်ပြုပါတယ်ခွင့်ပြုတော့အဲ့တော့သင်္ကန်းဝတ်ပေးတယ်ဆိုပါစို့ဗျာတို့တို့ပြောကြရင်သင်္ကန်းဝတ်ပေးလိုက်ပြီတော့ဂိုင်းမောင်းသိဝလီမင်းငါကသင်္ကန်းဝတ်ပေးပြီမင်းတရားမှတ်ဖို့တော့ကွာမင်းအမေဘိတ်ထက်လာတဲ့ဒုက္ခပဲမင်းပြန်ရှိပါအရှင်ဘုရားမပူနေတယ်အရှင်ဘုရားသင်္ကန်းဝတ်ဖို့တာဝန်တယ်အရှင်ဘုရားတာဝန်ယူပါ တရားရဖို့ဒုက္ခသစ္စာကိုရှုဖို့အတွက်တပည့်တော်တာဝန်ထားပါတဲ့ကောင်းမလားကောင်းတယ်ခမရတို့ဘာလို့ကြုတ်မရှောင်လဲလို့ရှင်ဘုရားကျုပ်တပည့်တော်ကိုနည်းနည်းလေးပဲပြောပါကျန်တာကိုယ့်ဘာသာကိုယ်ပဲတရားရအောင်ရှုပါမလို့ပြောမကောင်းဘူးလားအခန်းထဲဝင်အိတ်နေလဲမကယောဂီရရှင်သေးဘူးလို့ရှုပြီတော့ဗျာဟမ်ရှင်သေးဘူးလေအဲ့လိုပြောတာသူ့ဘုကိုပဲရှင်ဘုရားသင်္ကန်းဝတ်တာရှင်မြတ်တောင်းလို့သဘောထားပါတယ်ရှင်ဘုရားသင်္ကန်းမဲ့ဝတ်ပေးလို့ပြောတာတရားရအောင်ရှုဖို့တပည့်တော်တာဝန်ထား ဘာရှုမှလဲလောလောလတ်လတ်အမိဘိတ်ထက်နေခဲ့တဲ့ပဋိသင်္ဍေဒုက္ခရှုတာနော်ကျုပ်တို့ကအဲ့ဒီလိုမမှတ်မိတဲ့အတွက်အမိဘိတ်ထက်နေတာဒုက္ခလို့ထင်ရလားမထင်ဘူးနောက်တစ်ပတ်ဝင်လည်းမကြောက်သေးဘူးပဲဟုတ်တော့မရတာပဲနေသေးတယ်ဒါကြောင့်ဦးဇင်းတို့အဝိဇ္ဇာလည်းအဲ့လောက်ထူးတယ်မတွေ့တဲ့အတွက်နော်ဖြစ်တာလည်းမဆမ်းဘူးပေါ့တောင်ရှင်သေးဝိလိကတော့မှတ်မိတဲ့အတွက်သူဒုက္ခသူရှုပြီးတော့ရှင်သေးဝိလိရဟန္တာကိုရမြတ်ကြီးဖြစ်သွားပြီတဲ့နော် ဂိုင်းနောက်ဇရာဆိုတာဖတ်ကြည့်ပါဦးမြာဇရာဟုသည် အတိပဲအထူးရှင်းစရာမလိုကိုယ်တိုင်ဖြစ်နေတဲ့ကိစ္စဟုတ်တယ်မလားဒီနေရာမှာမိမိကတည်ပြီးသားဖြစ်တဲ့စာကိုဖတ်လိုက်တာနဲ့ကိုယ်ခန္ဓာကိုယ်ကဟုတ်တယ်ဟုတ်တယ်ဟဲ့ဟုတ်တယ်လို့ထောက်ခံနေတာမဖြစ်ဘူးလားကိုယ်တိုင်ဖြစ်နေပြီလေနော်ဒါတွေတော့အတိပဲအထူးရှင်းစရာမလိုတော့ပါဘူးတဲ့အောက်ကဇရာနှမျိုးအကြောင်းရှင်းမယ်ဒါမှနော်မတည်သေးတာလေဒါတော့ဇရာမှာနှမျိုးရှိတယ်သင်္ကတတရားတိုင်း၌အဲ့ဒါလေးဖတ်ကြည့်အောင်သင်္ကတ မိခဏယထာသင်္ကတတရားမှန်ရဲ့ဥပါတိပင်အစအလယ်ဆုံးလို့မရှိဘူးလားရှိတယ်စိတ်တစ်လုံးတစ်လုံးရဲ့တက်တန်းဒီခဏသုံးချက်နော်ဒါတော့မှန်ကြည့်လေဥပါတိပင်ဖြစ်ဒီပြစ်ပေါ့ဆိုတော့ဖြစ်ပြီးရင်ဒီဆိုတဲ့အခိုက်ဒီအဲ့ဒါရင့်ရော်တဲ့အပိုင်းပြောတာဇရာနော်ပြီးတော့မှနောက်ကျပြစ်တယ်မရဏပေါ့ဇာတိဇရာမရဏဒီလိုမဟုတ်လားဒါတော့အလယ်ပိုင်းအလယ်ပိုင်းလေးရောက်တိုင်းရောက်တိုင်းစိတ်တစ်လုံးတစ်လုံးမှာအလယ်ပိုင်းလေးဒီဘာလဲဖြစ်နေတာလဲဆိုအိုခြင်းဇရာဖြစ်နေတာ အဲ့ဒီလိုစိတ်တစ်လုံးတစ်လုံးမှာတက်တန်း၃ခုရှိတယ်တက်တန်း၃ခုဆိုတာခဏငယ်၃ချက်ရှိတယ်ဥပတ်ထီပင်အလယ်ပိုင်းထီကိုရောက်တိုင်းရောက်တိုင်းသူဒီအိုးအိုနေတယ်လို့မှတ်ထားစိတ်တစ်လုံးမှာဘယ်နှခါအိုးတယ်လဲတစ်ခါအိုးနှလုံးဆိုရင်နှစ်ခါအိုးဆယ်လုံးရောက်သွားရင်လက်ဖြစ်တဲ့တဲ့တွအတွင်းမှာမျက်စိတမိတ်တွင်းမှာဂရေပေါင်းတန်းနဲ့ချီပြီးစိတ်တွေဖြစ်တယ်ဆိုရင်အိုးပေါင်းအိုးမှုပေါင်းအိုးတာမဆမ်းပါဘူး အိုတာမဆမ်းဘာဖြစ်လို့လဲစိတ်တစ်လုံးတစ်လုံးမှာဥပတိပေရှင်ထီကိုရောက်တိုင်းရောက်တိုင်းကျုပ်တို့တအိုတအိုတအိုကတိုက်စားနေတာတဲတောင်ပြင်ကိုရေနုနုလေးရှင်းလိုက်မထားပဲနဲ့အီအီကလေးစီးနေတဲ့နော်ရေဟာတဲတောင်ကိုထိုးတဲ့အခါမှာ तू ကရေကြီးသလိုမျိုးလှိုင်းမပုတ်ဖက်နဲ့လှိုင်းပုတ်ထိုးသလိုမျိုးမဟုတ် तू ကရှက်ရှက်ရှက်ရှက်ရှက်နဲ့ကြာနေတာဒါတော့တဲတောင်ကိုရေထိုးတာကလည်းကြည်ဘူးမှသိတယ် အနားသွားကြည့်မှရှက်ရှက်ရှက်ရှက်ရှက်ရှက်နဲ့ကြားတယ်အဲ့သဲလေးတွေကအဝေးကကြည့်ပါမမြင်ဘူးအနားရောက်ကကျမှတော့ကြသူကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြာသွားတာဒါတော့ဦးဇင်းတို့ရဲ့ခန္ဓာကိုယ်အတွင်းထဲမှာရှိနေအိုခြင်းတရားဒီသဲကလေးများတမုံချင်းမြစ်တွင်းကိုကြာတယ်လို့တဖြည်းဖြည်းတိုက်စားပါများတော့ကန်းကြီးကတော်တော်ကြားမှကြည့်လိုက်တော့ဒုတ်ကလေးများထိုးမှတ်ခိုင်အဲ့ဒုတ်ကိုနောက်တနေ့မနေ့အဲ့ရဒလင်းတဲ့ချိန်မှာမရှိတော့ဘူးဒါပေမဲ့ရုပ်တည်ကြည့်ရင်တော့ရွေမှမသိဘူးဦးဇင်းတို့အဲ့ ခုနသင်္ကတဆိုတဲ့အအိုသည်တဲဆောင်ကို ရေထိုးသလိုမျိုးသွားတာကိုပြောတာစိတ်တလုံးမှာဇရာတစ်ခုပါတယ်လို့ပြောတာဒါတော့ကောင်းပြီအဲ့ဒီဇရာတိစိတ်တလုံးကနေနှလုံးသွားရင်နှစ်အိုသုံးလုံးသွားရင်သုံးအိုအဲ့လိုအစင်ကြီးတန်းသွားပြီဟေးဆိုတော့တန်တတိဇရာတဲ့တလုံးချင်းမှာဖြစ်တာကသင်္ကတအဲ့ဒီသင်္ကတတလုံးတလုံးမှာပါတဲ့ဇရာတလုံးကအများကြီးစုမိလို့တန်းစီသွားရင်တန်တတိအတန်းကြီးနော် Black Friday မှာတန်းစီတဲ့အတန်းကြီးလိုပဲအဲ့ဒါ ရှေးကြီးပဲအဲ့ဒါကိုတန်တတိခေါ်တယ်အဲ့ဒီတန်တတိဟာအတွင်းထဲမှာဖြစ်နေတာကိုဦးဇင်းတို့မမြင်ရဘူးဒါကြောင့်ဇရာဆိုတာမမြင်ရဘူးကောင်းပြီစန်တီမုံတိုင်းကြီးအရန်တိုက်တယ်အိမ်နေအများကြီးပါတယ်ဒါတော့အဲ့ဒီမှာမုံတိုင်းတိုက်တာကိုဦးဇင်းတို့မြင်ရလားကဲလေးကိုမြင်ရလားမမြင်ရဘူးဒါတော့မုံတိုင်းတိုက်ရင်ကိုမြင်ရပါမလားဘယ်မြင်ရမလဲဒါဆိုမြင်ရတာဘာတွေမြင်ရလဲ တက်ပင်တွေကျိုးကြမယ်ဗဒတ်ကျိုးတွေပြတ်ကြမယ်အိမ်တွေကျွတ်ထွက်သွားမယ်ဒါတော့အိမ်ကြီးတွေကျွတ်တာတက်ပင်ကြီးတွေလဲတာဗဒတ်ကျိုးတွေပြတ်ကြတာကအဲ့ဒါကြီးကလေလားဆိုတော့မဟုတ်ဘူးလေတိုက်လို့လဲတာဒါဆိုရင် လေတိုက်ထောင်မြင်ရလားမမြင်ရဘူးအဲ့ဒါမှတ်တာဇရာဟာသူသွားနေတဲ့ဒီတန်တတိအစင်တန်းကြီးကမမြင်ရဘူးသို့တော့ဇရာလက်ချက်ကြောင့်မျက်စိမှုံမယ်အရေတွေတွန့်မယ်သပင်ဖြူမယ်အဲ့ဒါကအိမ်ကြီးတွေပြိုကျတာနဲ့တူတယ်တကယ်ဇရာဟုတ်ရဲ့လား ဒါကဇရာရဲ့ဒဏ်ချက်ဇရာကအတွင်းကသွားတာအစင်တန်းစိတ်ကလေးတစ်ခုပြီးတစ်ခုတစ်ခုသွားတိုင်းတအိုးတအိုးဒါတော့မျက်စိတမိတ်အတွင်းလျှက်တစ်ပြည့်အတွင်းတောင်ဂရေချီဖြစ်တယ်ဆိုရင်မျက်စိတမိတ်အတွင်းမှာအိုးမှုပေါင်းဂရေချီတိုက်စားနေတာအဲ့ဒီတိုက်စားမှုဒီမမြင်ရဘူးအဲ့တော့ဦးဇင်းတို့ခေါ်မယ်ဆိုရင်ဟောဒီခန္ဓာကိုယ်ထဲမှာရှိနေတဲ့ temperature ပြောတာနော်စိတ်ကလည်းအိုတယ်ရုပ်ကလည်းအိုတယ် ဒါတော့ဦးဇင်းတို့ကဒီခန္ဓာကိုယ်မှာရှိနေတဲ့ body temperature ဟာမရှိလို့လည်းမဖြစ်ဘူးရှိပြန်တော့လဲသူကရှိနေတဲ့ဆဲတွေကိုရင့်အောင်လုပ်ပါများတော့အရေတွက်တာမရှိမကောင်းဟုတ်တယ်စိတ်ကလည်းပဲတလုံးကြော်သွားတာ ਨੇ တခါတည်းအတွင်းထဲနှိမ့်ဆက်နေတာဆိုတော့စိတ်ရောရုပ်ရောအဲ့ဒီဟာတွေကနှိမ့်ဆက်နေတာနှိမ့်ဆက်တဲ့အတွက်နှိမ့်ဆက်ပါများတော့ဟောဒီဘာလို့ခေါမလဲဒီ temperature တွေရဲ့ orange ကြောင့်မလို့မျက်စိတွေကတဖြည်းဖြည်းနဲ့အပူငွေ့ရိုက်တဲ့အတွက်ပုံလာတာ အပူငွေ့ရိုက်တဲ့အတွက်ဖြူလာတာအပူငွေ့ရိုက်တဲ့အတွက်တဖြည်းဖြည်းနဲ့အရေတွေတွန့်လာတာအပူငွေ့ရိုက်တဲ့အတွက်ကြောင့်မလို့ဒီအရေတွေရင်ပြီးတော့စစ်တတန်းနဲ့ရင်သွားတွေကျိုးကြတာခါတွေကိုင်းသွားတယ်အတွင်းထဲအစီတွေခန့်သွားတယ်အဲ့ဒါကိုပဲအိုတယ်လို့ခေါ်တာအဲ့ဒီအိုတဲ့အတွင်းထဲကဓာတ်ကမမြင်ရဘူး temperature တော့ဒါမြင်လို့ရတယ်ရဖို့စမ်းလို့ရတဲ့အရာထားဒါတော့အတွင်းထဲမှာတကယ်အိုအောင်လုပ်ပေးနေတယ်စိတ်တစ်ခုစရာတစ်လုံးပါတာဒီအစင်တမ်းပေါင်းမြောင်များစွာသွားပြီးတော့နေတော်လည်းပဲ မျက်စိနဲ့မမြင်ကောင်းဘူးသူ့ရဲ့တိုက်အားတိုက်စားမှုအားကြောင့်ပါသွားတယ်သွားကြိုးမယ်မျက်စိမုံမယ်သပင်ဖြူမယ်အရေတွေတွန့်မယ်အဲ့ဒါတော့မြင်လို့ရတယ်တဲ့အဲ့ဒါကြောင့်ဇရာတိတကယ်တမ်းမျက်စိနဲ့မြင်လို့ရလားဆိုရင်မရဘူးလေတိုက်တယ်လို့ပဲလို့မှတ်ထားနော်လေကတိုက်တာမှန်းတာသိတာတကယ်တမ်းကျတော့လေတိုက်တော့လို့ကျိုးတဲ့သစ်ပင်တာမြင်ရတယ်လေကြီးကိုမမြင်ရဘူးဒါတော့လေကိုမမြင်ရတော့လည်းပဲ ကျိုးကြတဲ့တက်ပင်နဲ့အိမ်တွေပြိုကျတဲ့ကြီးပြီးဒါဘာဖြစ်နေလဲဆိုလေတွေရှိတယ်လို့သိရတယ်ဒီတိုင်းဟောဒီဟာကြီးကအတွင်းထဲမှာဒီဖြစ်ဒီဖြစ်သဘောတရားနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးဟာအတွင်းထဲကရင့်ရောမှုကိုမမြင်ရတော့လဲသူ့ကြောင့်ရင့်ကျက်ပြီးတော့မှတက်ပင်ကြီးတွေကျိုးကြသလိုပြိုကျပစ္စည်းအိုရွဟောင်းနှမ်းသွားတာတွေကျတော့မမြင်ရဘူးလားအဲ့ဒါဇရာရဲ့အကျိုးလို့ခေါ်တယ်ကောင်းပြီအောက်မှာဇရာဤဆိုးကျိုးများဆိုတာလေးနည်းနည်းဖတ်ကြည့်လိုက်ပါဦး ရာရောက်တဲ့အချိန်ခါမှာဇရာဤဆိုးကျိုးများတဲ့ငယ်ရုပ်ပြောက်ခြင်းဒါတလောက်မဟုတ်ဘူးထင်ရှားတယ်လှပမှုများဆုံးရှုံးလာခြင်းလှလှပပရုပ်ရည်တွေလည်းဆုံးရှုံးသွားတယ်ဒါလည်းဒါကနော်ထားတော့အကြမြင်အာယုများနဲလာခြင်းဆိုတာ မျက်စိတွေအမြင်အားကြပြီးနားလည်းတကြက်တွေတက်လာပြီးမျက်မှန်တွေတက်လာပြီးဒါတွေပြောတာနှာခေါင်းတွေလည်းကောင်းကောင်းမကောင်းတော့ဘူးအနံ့တွေဘာတွေမရတော့ဘူးဒါကိုအိန္ဒိတွေကြဆင်းလာတယ်လို့ခေါ်တယ်ပြီးတော့မိမိကိုယ်ကို စိတ်တူခြင်းနဲ့အဲ့ဒါလေးထပ်ဖတ်စမ်းပါနော်မိမိကိုယ်ကိုစိတ်တူခြင်းအဲ့ဒါဟာအဲ့ဒီဟာလူကအိုလာတဲ့အခါမှာဟောတော့ကကိုလက်ကိုခြေကိုအာနဲ့လှုပ်ကိုအာနာနဲ့လှုပ်ကိုသွားခြင်းကိုစားခြင်းတော့ကိုဝါသာကိုလှုပ်တဖြည်းဖြည်းတဖြည်းဖြည်းအိုလာတဲ့အခါကျအဲ့ဒါကိုမလှုပ်နိုင်တော့မလှုပ်နိုင်ရင်ကိုကိုကိုစိတ်တူတယ်အဲ့ဒီဟာခါရခဲ့တယ်နော်ဒါတော့အဲ့ဒါဘာလဲဆိုရင်ဦးစွန်းတို့လူတွေဟာမရက်မိဘူး မရိပ်မိတဲ့အတွက်လည်းဒါကို reject လုပ်တာဒါတော့ဖြစ်နေတဲ့သဘောတရားကို acceptance မရှိဘူး accept မလုပ်ဘူးငါအိုပြီဒါမလုပ်နိုင်တော့ဘာလို့စိတ်တူစရာလိုတယ်လဲကိုကမလုပ်နိုင်တော့လှုပ်ဆိုလို့ရှိရင်ကိုကရှော့မှာပေါ့နော်ဒါတော့ကိုကအဲ့ဒီလိုမျိုးပဲကိုမရောက်ဖက်နဲ့ငါကတော့ငါလှုပ်လာတာမရောက်ဘူးငါလှုပ်လိုက်အာ တွဲရတောင်မကြိုက်ဘူးသူတို့ဟန်ပြစ်တယ်ပေါ့ဒီလိုမလုပ်နိုင်လို့ရှိရင်လည်း ဒါကြတဲ့လှုပ်လို့ရှိရင်လည်းမလူငယ်တဲ့မကြိုက်ဘူးမကြိုက်တော့သွားပြငါ့ကိုနင်တို့ကအခုအသုံးပါလောက်ပြန်ပြီအဲ့ဒါစိတ်တရားဒါကြတဲ့ကြံတဲ့လူတွေပါထိခိုက်တော့သူ့ရဲ့အိုမင်းလာတဲ့မျက်စိမှုံတာတွေနားထိုင်တာတွေကသူလှုပ်လို့လို့ကွာလို့အားလည်းမရတော့အားလည်းမကောင်းတော့ဘူးဟောတော့ကလူလည်းမလှုပ်နိုင်တော့ဘေးလူတိုင်းလည်းမကြိုက်ဘူးကြိုက်တော့သူ့ဘာသာသူဘာဖြစ်လာလဲအခါနဲ့မကြိတ်ပြီးတော့စိတ်တူတာအဲ့ဒါတဲ့တဲ့ပြောရင် ကိုအိုတာကိုလက်ခံတာလားမခံတာလားအဲ့ဒီ reject လုပ်တာကိုကိုကိုနှိပ်စက်တာတစ်မျိုးပဲဒါလေးသတိထား နော်ဩငါအိုလို့ဖြစ်တာပဲငါဘာစိတ်တွေတိုးစရာလိုလဲသူတို့ပြောတာမမှားဘူးငါမှားတာငါကလက်မခံတာတနည်းမာနဖြစ်နေတာဒါတော့အိုခြင်းရဲ့နောက်ကမှာကိုယ့်ကိုတစ်ဖက်နှိမ့်ဆက်စရာအများကြီးရှိတယ်တတိမိတယ်နော်တငယ်ပြန်တယ်ဒါတွေထားတော့တပားသူကိုအားကိုးလာတယ်ဟောလာပြန်ပြီတကားကိုလုံနေရင်တန်းနေသူများကိုအားကိုးလာရရင်မကြိုက်တော့ကိုယ်တိုင်လှုပ်တယ်မဖြစ်တော့ဘေးလူကဝင်ကူတယ်ကူတော့လည်းမကြိုက်ဘူးဟောရပါတယ်နေပါစေဟောဖြစ်လာတာအဲ့ဒီခါမှာဘေးက အာလွတ်ထားလည်းမဖြစ်သွားကြင်လည်းမကြိုက်ဒါတော့အော်သူတို့စိုးရင်လို့ကူတာပဲကူတာပဲငါဒီအချိန်မှာလက်တွေခြေတွေမတန်မျိုးလုံးလည်းမကောင်းတော့ဘူးဆိုရင်စိတ်ကရှော့လိုက်ပဝဉ္ဉဉ်တွေလည်းကိုသားသမီးတွေလည်းစိတ်မဆင်းရဲဘူးကိုလည်းပဲမမားတော့ဘူးဒါပေမဲ့လူရတော့တောင်မလျှော့ဘူးနော်ဘုန်းကြီးရောလူရောပဲဦးဇင်းတွေ့တယ်ကိုကိုတိုင်းဖြစ်တဲ့အချိန်ကြမှာတော်တော်ရှော့ရမယ့်အခြေအနေရှိတယ်ဒါစာပေနဲ့မဆိုင်ဘူးစာလူတိုင်းဖတ်တာပဲနော် ဦးဇင်းမကြသေးဘူးတပည့်တယောက်လည်းမပြောရဆုံးပြီလို့ဦးဇင်းတို့ဇာတင်တဲ့တိုက်တိုက်မှာနေတယ်ဒါတော့ဆံမွေးအောင်များတန်းစီပြီးတော့အောင်နဲ့များတဲ့ကြောင်းတွေကိုကြည့်ပြီးတော့ဂဇစ်တွေကြည့်ပြီးတော့အဲ့ဒီကြောင်းတွေအောင်များတယ်ဆိုစာတင်သားတွေတော်တော်ရှောက်နေကြတယ်ဒါပေမဲ့တကယ်တမ်းကြောင်းနဲ့ရောက်တော့ခါကျစာမကြိုးစားဘူးစာမကြိုးစားပဲနဲ့တခါတဲ့သူတို့ကလက်ရလက်ရနဲ့ခီးထွက်တယ်ဟိုကြောင်းပြဒီကြောင်းပြထွက်တယ်ဆံမွေးဟိုထဲမအောင်တော့ကြတယ်ဒါတော့ဆံမွေးဂဇစ်ထွက်တဲ့ချင်းကျတော့အဲ့ဒီဆရာတော်ကဩဝါဒပေးတယ်ဒီကြောင်းကဆံမွေးအောင်တယ်အောင်တယ်ဆိုပြီးမှဂဇစ်ကြည့်ပြီးတော့လာနေကြတာတဲ့ ဒီကျောင်းတိုက်မှာနေလို့သာစာတက်မယ်ဆိုရင်ကျောင်းကကပ်ပိယကြီးနှစ်30ရှိပြီ तू ပိဋကသုံးပုံအောင်ရော့ပေါ့ကျောင်းထဲမှာနေလို့ဒါစာတက်မယ်ဆိုရင်ကပ်ပိယကြီးလုံနေတာ30လောက်ရှိပြီပိဋကသုံးပုံအောင်ရော့ပေါ့တဲ့နေုံနဲ့စာမတက်ဘူးလို့ပြောတာဒါတော့စာကိုဖတ်လို့ဖတ်မိတာနဲ့တကယ်ဖြစ်တဲ့လုပ်ငန်းခွင်မှာလက်ခံတာနဲ့တခြားစီပဲဒါတော့လုပ်ငန်းခွင်မှာတတိရအောင်လို့ဘုရားကအပ္ပမဒေနာ ဒါပဲထက်ထက်မှားတာအဲ့ဒါပဲအော်ကိုအပ္ပမရိဏတံပါရိတဆိုဒီနေရာပြောတာကိုတိထားကိုကြားထားတာဒီအပ္ပမရိဏဖြစ်မဖြစ်မှပမာရဖြစ်ပြီဆိုရင်တံပါရိတမဖြစ်တော့ဘူးနော်အဲ့ဒါကြောင့်မလို့လူတွေကမလက်မခံကြဘူးမခံခြင်းတဲ့အတွက်ညင်းတယ်ညင်းတဲ့အတွက်ပြဿနာပါဝင်နေဘိုးအဆင်မပြေဘူးဒါလေးတွေကအုံမှုတွေကိုချစ်တက်နေကြတဲ့ဦးဇင်းတို့ကိုယ်တိုင်ရောပြိဿများရောတတိထားဖို့ကောင်းပါတယ်ပြီးတော့ယာရုအနာကြီးတဲ့ပုဂ္ဂိုလ်တွေကနော်ယာရုအနာမရှိတဲ့အချိန်ခါမျိုးမှာ ဆက်ဆံမှုကပတ်ဝန်းကျင်ကချစ်ချင်းပြောင်းသွားတယ်နောက်ကတလေကြီးပန်းနေခါတဲ့အိုးအိုးနဲ့လိုက်နေတာတွေကယာရုလည်းမရှိရောသူနာမှာဘသူမှမရှိတော့ဘူးလောကဓာတ်ကအပြောင်းလဲမြန်တယ်စိတ်ဓာတ်တွေကျတတ်တယ်နော်အဲ့ဒါကအိုးတဲ့အခါမှာပို့ပြီးတော့မှအိုးတော့အခါကျတော့ပင်စင်ဆိုတော့သူတို့ကသူတို့တိတ်ပြီးတော့အထက်မတွက်တော့ဘူးလူတွေကပေါက်တာမျောလင်းခြင်းနဲ့ပေါက်တာအဲ့ဒီခါမျိုးမှာလည်းပဲအိုးတာတစ်ခါဆရာမလောက်ရတဲ့လူကဆရာမလောက်ရတာတစ်ခါနှစ်ခါနာတတ်တယ်တဲ့နောက်လူတွေကလည်းပဲအိုးတဲ့အတွက်မလေးစားဘူးပြီးတော့ ရောင်ထိုးလာတယ်နော်ရောင်ထိုးတာတစ်ခါတလေကြလို့ချင်းမှားမှဆိုလို့ဘေးကိုဖယ်ထားတာနော်ဦးဇင်းတို့တွေ့ဘူးတယ်ဇာတော်ကြီးတစ်ဖက်သာမတန်တက်တဲ့ခါကျတော့နိုင်ငံတော်ထားပါတော့တိုင်းနေမှာလို့တိုင်းနေအဆင့်ပါတယ်ပါတဲ့ခါကျတော့ तू ကလည်းလူကြီးတွေကိုကိုတော့တော်တော်ပင့်ရတယ် तू ကလည်းအသက်ကကြီးလာကြီးလာတော့အချိန်တွေကြော်လို့ကြော်မှန်းလည်းမသိဟိုမှာတခါတည်းဆွန်းစားမဲ့အချိန်တွေကြော်လို့ကြော်မှန်းမသိဘေးကလည်းအထားပြလို့မရသူ့ဘာသူဟောကျင်တယ်လားဟောနေတဲ့ခါကျတော့တခါတည်းဒီဆရာတော်ကိုမပင့်လို့လည်းမကောင်းလူကြီးကကိုကိုတာပင့်ပြန်တော့လည်းသူ့ကိုရှေ့က တီလာဘေးတော်၎င်းတရားဟောတော်၎င်းတခုခုကချမယ်ဆိုသူ့လက်ကြလို့ရှင်တရားမဆုံးတော့မဆုံးတဲ့ခါကျတော့ဟာဆရာတော်ကြီးမပင်ညာနဲ့တော့ကွာဆရာတော်ပင့်လို့ရှင်အချိန်အလက်ကန်းဆိုလည်းမသိဘူးအချိန်နဲ့လုံလုံလုံမလည်းမသိဘူးဆိုတော့သူဘာဖြစ်လာလဲဆိုတော့ကြောက်လာတယ်အဲ့ဒါအိုတဲ့သူကသူများမကြည့်ဘူးသူပြောချင်တာပဲကြည့်တာဒါကြောင့်မလို့မသိမသားလေးနဲ့ထားလိုက်ကြပါတော့ကွာဆိုမျိုးလုံးပိတ်ပြီးအဲ့လိုလုပ်ကြတော့တာဒါလည်းသူ့ကိုကြောင်ထုံးမှန်းသိတော့ခံကျင်ရလားဆိုတော့ ဒီကောင်းနေငကိုတော့ငါ့ကိုပင်တာအခုကျမှဘာတော့ညာတော့ငါဘသူပြောလိုက်အောင်မယ်ဘာလားဖြစ်လာရောဟောကဲသူတကာတွေကလူကြီးတယ်မဟုတ်လားဒါတွေပဲကောင်းမလဲနော်ဒါတော့အထီးကျန်လာတယ်တဲ့အဲ့ဒါတွေအဲ့ဒါတွေအတွက်ကိုအဲ့ဒီနေရာမရောက်သေးခင်ကြိုပြင်ထားကြိုပြင်ထားရင်တက်တာတယ်လို့ပြောတာကောင်းပြီရထပါလာအကြောင်းလေးကိုလေ့လာကြည့်ကြစို့နော်ရထပါလာဆိုတာတထေသာတထေသာ ကုံသွယ်ရင်းနဲ့ဒါပါတော့ဗျာတရားပွဲမှာမြတ်စွာဘုရားဟောလို့တရားနာလိုက်တော့သူကငငယ်လေးပဲရှိသေးတယ်နော်ပြုံးမြင့်နေငယ်ရရတဲ့အချိန်မှာတရားနာလိုက်တော့အော်ဘုရားဟောတဲ့တရားတိုင်းဆိုတော့တို့ကအိုကာမကျင့်လို့မဖြစ်ဘူးငငယ်ရရအာကောင်းပေါင်းတယ်လုံနေကြင်နေလို့နေတန်ခါဘောင်ဝင်ပြီးတော့တာသနာဘောင်ဝင်ကျင့်မှဖြစ်မယ်ဆိုပြီးတော့အမေဖေပြောတော့အမေဖေသားတယောက်တည်းခွင့်မပြုဘူးတို့တို့ပြောကြပါစို့တခါတည်းထမင်းအငတ်ခံဟန်ကားစထရိုက်လုပ်ပြီးတော့မှနောက်ဆုံးမရမကဝက်တာအမေဖေတွေကလည်းတင်မဲ့တင်မှဆိုလို့သဘောတူလေးရတယ် အဲ့ဒါပြီးတော့ဘုရားနောက်လိုက်သွား၁၂နှစ်လောက်ကွာသွားတာတခါတည်းမိဘတွေနဲ့နော်အဲ့ဒါပြီးတော့ရန်တာဖြစ်မှပြန်လာတာသူမိဘရှိဘူးအဲ့ဒါပြီးတော့သူနေတဲ့မြို့ရွာသွားပြောကြပါစို့တူတူပဲအဲ့ဒီရထပါလာတထေသားရဟန်းဖြစ်သွားတဲ့ခါကျတော့တထေသားဘုရားလာတော့တည်တယ်နဲ့လူကနာမည်ကြီးအဲ့တော့ဒီရောက်တဲ့အကြောင်းကိုတော့ဘင်းကြီးကြားလို့ဘင်းကြီးကဒီရထပါလာရှိတဲ့နေရာကိုသွားတာဥယျာဉ်တွေကိုနော်ကောရပြမင်းကြီးသွားပြီးတော့ဘာပြောတယ်လဲဆိုတော့အရှင်ဘုရားတဲ့လူတွေဆိုတာငငယ်ရွရွချင်းခါမှာ လောကီအာယုံကာမဂုဏ်တွေခံစားပြီးအိုမင်းရင့်ရောဘာမှလောကီမခံစားနိုင်မှဝက်ကြတာပါအရှင်မြတ်ငယ်ငယ်ပဲရှိသေးတယ်ဒီလိုလည်းမအိုသေးဘူးလူလူဆိုတာစီစဉ်ဥစ္စာတွေပစ္စည်းလို့အာဟုမိစရာမရှိကြကြမှပြောင်ကကြမှဘုန်းကြီးဘုရားဝက်တာအရှင်ပြကြော်တယ်လည်းချမ်းသာလိုက်တာကြီးကြီးတက်လို့လူလူဆိုတာကိုနားမှာတန်းဝိုင်းမဲ့သူတွေခါတဲ့အချမ်းမဲ့ရမ်းမဲ့သူမရှိမှအထီးချံဖြစ်မှဝက်တာအရှင်ပြတော်ချံရတဲ့သူတွေကတပုံကြီး ဒါတော့အရှင်ဘုရားအဆဆာရရငယ်ရွယ်ကုန်ပစ္စည်းကုန်ဥစ္စာကုန်တဏှကုန်အကုန်ပြည့်စုံပါလေဘာကြောင့်များဘုန်းကြီးဝေ့ရတာတုံးဆိုတော့ကျုပ်တို့ဘုန်းကြီးကဟုတ်တယ်ပြောလဲပြောစရာပဲရှေ့ခေတ်တုန်းကကိုဘယင်ကိုနဲ့ကအဲ့လိုယူရှိတာဘုန်းကြီးဆိုတာသုံးမရမှာကြောက်ရောက်လာတာနော်ဆိုတော့ကျုပ်တို့ကသုံးမရတဲ့ထဲပါနေတယ်ကိုအဲ့တော့အဲ့တော့ရှင်ရထပါလာကရန်တာဖြစ်ပြီး တူတူလေးပဲပြောကြပါစို့ဓမ္မရိဒ၄ပါးတွေကတခုပဲပြောမယ်ရှင်မင်းကြီးတဲ့လောကမှာရှိသမျှတတ္တဝါတွေကဇရာဆွဲတဲ့နောက်လိုက်နေရတာတဲ့ဘယ်သူမှမကြံရဘူးတဲ့ဘယ်သူမှအထီးကြံပြီးတော့နောက်မှကြံနေခဲ့တယ်ဆိုတာမရှိဘူးတဲ့အရှင်မြတ်ပြောတာဘာပြောတာတုံးဒီလိုနားမလည်ဘူးပြောရမယ်ဆိုရင်ဒကာကြီးရဒကာကြီးငယ်ငယ်ရွယ်ရွယ်ငယ်တဲ့အချိန်တုန်းကဓာတုဓာခုတ်လှန်ထိုးမြင်းစီဆန်စီဒီလိုစစ်ပညာတတ်တွေဒကာကြီးတတ်တယ်မို့လား အာတတ်တာပေါ့ဗျာတပည့်တော်တော့ငငယ်ရွယ်တန်မာတဲ့အချိန်တုန်းကတခါတည်းကိုကိုကိုမြတခါတည်းသွားလာခုတ်နေတာကိုမှတခါတည်းမြန်ဆန်လို့လို့အားကောင်းလို့လို့ငါလို့အားကောင်းတယ်လို့ရှိလားငါလို့မြန်တယ်လို့ရှိလားကိုကိုကဒီပညာတွေနဲ့ဒီအားတွေနဲ့ပြည့်စုံနေတဲ့ကတကိုးတောင်ရနေသလားတောင်ထင်တာတဲ့အခုတော့ဗျာအသက်က80ရှိပြီတပည့်တော်မှာဒီဘက်ကိုချမယ်ဆိုရင်ဘယ်ဘက်ချမယ်ဆိုရင်ခြေထောက်ကညာဘက်ကြခြင်းကြတာတဲ့ချခြင်းတာတခြားကြတာတခြားဆိုတော့အဲ့ဒါပြောတာတကာကြီးကလူဆိုတာဘသူကမှ နော်အိုခြင်းတရားကနေချွန်းခြင်း exception ရတာမရှိဘူး exemption ရတာလည်းမရှိဘူးတတ္တဝါတွေကိုအချိန်ရှိသဖြင့်အခုနကပြောပြီးပြီစိတ်တစ်ခုပါတိုင်းဘာတစ်ခုပါသလဲအိုရင်တရားပါတယ်ဘယင်မလို့တထေးမလို့ဖျားမလို့ရန်တာမလို့လွတ်တာရှိလားဒါတော့ဒီဘုံကတိဆောက်ထားတာမှန်သမျှဘုရားရန်တာကကမှမလွတ်ရအောင်ဒီလူဇရာကတိုက်စားနေတာဘသူကမှတယောက်တည်းအထီးကျန်ပြီးတော့ နော်ပြူပြူနုနုကလေးကြာနာမရှိဘူးအဲ့ဒါတော့ဟောဒီဇရာရဲ့အပြည့်အပိုင်နောက်ဆုံးစခန်းရအောင်မဆွဲဆောင်သေးခင်အဆွဲမခံရသေးခင်ကျုပ်တို့ငငယ်ရွယ်ရွယ်ကဒီလိုသင်္ကန်းဝတ်တာဒါကြောင့်ဝတ်တာဆိုဩအရှင်ပြဒါကြောင့်ကိုဒါကြောင့်ကိုသူကဒီလိုသဘောပေါက်သွားတာဒါကြောင့်ဒီကောရမြမင်းကြီးရဲ့အမြင်ကလောကီစည်းစိမ်တွေဟာပြည့်စုံမှုကိုငယ်ရွယ်တဲ့အချိန်ကမှခံစားမယ်ဆိုတဲ့လောကစည်းစိမ်ကာမဂုဏ်အမြင်နဲ့ကြည့်တာ ရှင်ရထဘာလကတော့ဓမ္မအမြင်နဲ့ကြည်တာဒါတွေသည်အမြဲတမ်းပြောင်းလဲနေတဲ့အရာမတည်မြဲတဲ့အရာနောက်ဆုံးဘာကမှမကြောင်ပြောင်းသွားမှာခန္ဓာကိုယ်လည်းမကြောင်ပစ္စည်းလည်းမကြောင်အမျိုးမျိုးပြောင်းသွားမယ် everything is changing man ever changing nothing is permanent ဘယ်သူကမှကြံပြီးတော့မြဲနေကြတာမရှိဘူးဒီ philosophy နဲ့ဒီဘုရားရဲ့ဓမ္မဒေသနဲ့ရှင်မရထတာတာတခါတဲ့အဖေမေကို hunger strike လုပ်ပြီးသာသနာ့ဘောင်ဝင်လို့ရန်တာဖြစ်သွားတာအဲ့ဒီခါကျမှအခုနကနှစ်ပေါင်း80လောက်နန်းပေါ်မှာနေတဲ့အခုနက ကောရပြမင်းကြီးလည်းသူ့ကိုကြည်ပြီးတော့မှသာဝကတွေဖြစ်တာဒါဝိဇ္ဇနောပရိသတ်များလည်းတရားနဲ့ပတ်သက်ရင်အမှန်ကနော်ဘုရားဟောတာကသူသူကာလကေသောစပယ်နှစ်တုံးကတိုင်စရမယ်တရုနောငယ်ငယ်ကစယူဝပြိုတုံးကစတာသူသူကာလကေသောစပယ်နှစ်နှစ်မောင်တုံးကစနော်ပြီးတော့မှဗတ္တိရဏယုပနေနခန္ဓာကိုယ်ကပြိုပြိုငူးငယ်ငယ်တန်တန်မာမာစတာပထမနာဝရတာပထမအရွယ်စတာဒါပေမဲ့ ဂိုင်းဖိုးကြီးအဲဂိုင်းအဖွားကြီးရှင်လည်းပဲအိုပြီးကြောင်းနာသွားဘုန်းကြီးဝင်နေတော့အခုဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့ဒီအချိန်ကြတော့ရှိသမျှအလုံးလုံးပဲအားကခန္ဓာကိုယ်ရဲ့ကြံသေးရဲ့လားမကြံတော့ဘူးဗျာတောင်ဝဲကင်ဝါကာကင်ပြီးတော့မှကြောင်းချီတက်လာကြတာတရားထုတ်တော့မှဆိုတော့တပြည့်တော်ကဟိုဟာဖြစ်လို့ပါဗျာဒီဟာဖြစ်လို့ပါဗျာနဲ့တရားလောက်တော့မလို့ရသေးဘူး तू ကသူ့ကိုစင်ကြေတွေနဲ့ excuse ညာအများကြီးပေးထားရတယ်ခုနချင်ချွန်းချစ်တရား तू ကလူ့ဘဝလာတော့ senior citizen benefit ကအပြည့်တောင်းတာဘုန်းကြီးဝင်လဲ ခင်ဗျားတို့ benefit လိုချင်ဘုန်းကြီးဘွားဝယ်တယ်အခုကျောင်းကဦးစင်းညက်တွေပြောတယ်စစ်ကူးရင်နဲ့ဘုန်းကြီးဘွားဝယ်ရင်အေးအေးဆေးဆေးနေရမယ်မှတ်တာအခုလူဘွားရခဲ့တဲ့ benefit တွေအကုန်ရှုံးသွားပြီတဲ့ဟုတ်တယ်လို့ကျောင်းရောက်ရင် benefit မရှိဘူးလို့ပြောတယ်လူဘွားမှာလည်း benefit ရှိတာလို့ဒါကြောင့်ကျုပ်တို့ကျောင်းရောက်ရင်ခင်ဗျားတို့လူဘွားပါတဲ့ senior benefit မပါဘူးနော်ကျော်စောရတယ်ပြောထားတယ်အဲ့ဒီထင်ချင်းတွေတော့မလာနဲ့ပြောလဲပြောထားတယ်နောက်တော့ပြောဦးမယ်ဟာမွန်မွေးကျောင်းမှာ fire မရှိဘူး lay off မရှိဘူးလို့ကျုပ်တို့ကျောင်းမှာအများအားအလုပ်ပေးတယ်အဲ့ဒါကြောင့်မလို့ ကျုပ်တို့ကြောင်းလာရင်တော့ benefit senior benefit တော့ရမှာမထင်နဲ့စောစောတည်းကြီးညာထားတာဘာဖြစ်လို့လဲရှိသမျှခန္ဓာကိုယ်ရှိရင်ခိုင်းရမယ်မခိုင်းမဲ့ဒီတိုင်းထားမယ်ဆိုလို့ရှိရင်ကိုရှုံးမှာပေါ့ဟုတ်တော့မလားအိုလဲအိုလဲလောက်အောင်မှာပဲပြူလဲပြူလဲလောက်အောင်မှာပဲဘသူကမှချွင်းချက်မထားဘူးအလုံးလုံးမှကုသိုလ်ရမှာဘသူမှဟိုဒီတိုင်းနေလို့မရဘူးရသလောက်လောက်အောင်မယ်ဒါကြောင့်ရှင်မာရထပါဠိထုံးကိုနှလုံးမူပြီးတော့အိုအောင်သွားမဆောင်နဲ့စောင့်ရင်ကိုယ့်ဘက်ကပိုရှုံးလိမ့်မယ်ဒါကြောင့် ရှင်မာရထပါရတဲ့ထုံးလေးလည်းနှလုံးမူးစေခြင်းနဲ့နောက်တစ်ခုလေးသွားလိုက်ကြပါအောင်ဆိုဗျာတိဆိုတာလေးဖတ်ကြည့်ပါအောင်ဓာတ်ကြီးလေးပါတို့ ပြီနော်ဗျာတိဆိုတာတော့ဝိဇ္ဇနောပထမရွရွရွစင်မှာတော့ဗျာတိပိဒုက္ခလို့ရှိတယ်ဒါကြောင့်မိမိတို့ရထားတာတွေကိုလည်းဗျာတိသဘောနားလည်အောင်လို့အာထည့်ပေးလိုက်တာပါဒါတော့နာကျင်တာမှန်သမျှဘာလို့ခေါ်လဲဗျာတိလို့ခေါ်ပါတယ်နှိပ်စစ်ခြင်းနော်ခန္ဓာကိုယ်ထဲမှာမခံတာနှိပ်စစ်တာမှန်သမျှဗျာတိလို့ခေါ်တယ်ဒါကြောင့်ဟိုဘက်ကနောက်တစ်ပိုက်မှာရှိပါတယ်အဲ့ဒီဗျာတိဆိုတဲ့သဘောတည်းလဲခန္ဓာရှိရင်နော် ပုထုဇဉ်သောအရိယာသောနားမလည်ဘူးပြိုသောအိုသောကြာယောက်ျားသောမိန်းမသောမရှိဘူးအကုန်လုံးခန္ဓာရှိရင်နှိမ့်ဆက်တဲ့သဘောရှိတော့ဒီခန္ဓာကြီးရလာတာဒီပင်လျင်ဗျာဒိကတခါတည်းပါပြီးသားဖြစ်တော့ဘုရားဒီပင်လျင်ဒါတွေကိုခံရတဲ့အကြောင်းလေးကိုထက်ပေးထားတာနော်မိမိတို့ဒီဟာတွေကိုခံစားပြီးကိုဟာကို့မှာအခုနဒုက္ခတွေဖြစ်လို့ခံဆင်းရဲပြီဆိုရင်ကိုကြီးပဲခံရတယ်လို့ထင်တတ်တယ်ဒါတော့ကိုကပတ်ဝန်းကျင်ကိုကြည့်ကြရတယ်ငါပတ်ဝန်းကျင်ကနေတဲ့လူတွေကဘယ်လိုလဲ တကုရှင်ဆိုတဲ့ပုံကိုယ်တွေချမ်းသာတယ်ဆိုတဲ့ပုံကိုယ်တွေကဘလို့များဖြစ်တယ်လဲဆိုတော့ကြည့်မှဖြေလို့ရတယ်ဒါကြောင့်မြတ်စွာဘုရားဆိုတာဦးဇင်းတို့ဘာဗုဒ္ဓဘာသာမှာအထုဆုံးအမြတ်ဆုံးအတုမရှိလို့ပြောတယ်ဒါပေမဲ့ဇရာဗျာတိတွေနဲ့တွေ့တဲ့အခါတို့ဘုရားရှင်လည်းခံရတာပဲဆိုတာသိအောင်လို့မြတ်စွာဘုရားကပိလုသူ့ရဲ့မွေးရမြင်နေကြောတော်အကြောင်းမှာရှိစဉ်တုန်းကတေခပฏิပဒါဆိုတဲ့တုတ်ကိုဟောပါတယ်အဲ့ဒီတုတ်ဟောခါနေမှာဘုရားခါနာတယ်နားရတယ်နောက်ပြီးတော့မှပါဝါပြည့်ဆုံး ဒီရွှေပရင်တဲ့စုံဒရဲ့တရဥယျင်မှာတန်ဂီတိပရိယာယတုတ်ကိုလည်းဟောကနေမှလည်းဒီလိုပဲခါနာလို့နာခါနာတဲ့ဒဏ်ကြောင့်ဘုရားနားရတယ်နော်နောက်ပြီးတော့မှတခါနလကပါဠလို့ခေါ်တဲ့ဏိကုံးပါတိတိဆန္ဒကထာတုတ်ကိုဟောတော့ကလည်းပဲဟောကနေတော့ကလည်းပဲဒီလိုပဲခါကနာလို့ဘုရားနားရတယ်ဩလေးတင်ချင်းတဲ့ကဘာတသိမ့်ပါရမီတွေပြည့်အောင်ဖြည့်ပြီးတော့တိဆောက်ပေးလိုက်တဲ့အမတန် နော်လောကမှာအတုထားစရာမရှိလောက်အောင်ကောင်းလာတဲ့ခန္ဓာကိုယ်ကြီးလဲဇရာနဲ့တွေ့တော့မလွတ်ဘူးဗျာတိနဲ့တွေ့တော့လဲမလွတ်ပါကလားငါတို့တွေနာရာကျင်တာအိုတာဘာဆန်းတယ်လဲလို့အဲ့ဒီလိုမျိုးဘေးပါဝိညာဉ်ဘုရားကိုအတုတံဝေကယူပြီးတော့ကိုယ့်ရဲ့ခန္ဓာကိုနာကျင်လို့အဲ့ဒီလိုမျိုးဖြည့်ရင်နာကျင်ခြင်းကြောင့်ဖြစ်တဲ့ဒေါသဖြစ်ပါဦးမလားအေးဖြည့်စိတ်ဖြည့်ပေါက်ကလေးရှိဖို့လိုတယ်ဦးဇင်းတို့ဗုဒ္ဓဘာသာမှာမှတ်ထားဒုက္ခနဲ့အချင်းကြက်တွေ့လို့လှောင်ရတဲ့အခါမှာမှန်ကန်သော exit the right exit ရှိဖို့လိုတယ်အဲ့ဒီ exit မရှိရင်ကို trip box ကိုကိုပိတ်ပြီးသားဖြစ်ရင်အဲ့ဒါဟာကြံတဲ့ကိုကိုကိုလည်း self blame ကိုကိုကိုလည်းအပြစ်တင်တော့တာမသုံးမကြတဲ့သူဟာဘာမှလုံးမရောက်ပါညာဆိုကိုကိုကိုအပြစ်တင်ကိုကိုကိုဆုံးဆွေးဆက်လုပ်သေးဒါမျိုးတွေဖြစ်လာဟာကိုကိုကိုမလုပ်ချင်တော့သူများ shooting လုပ်တယ်ကဲမင်းတို့ကြောင့်ဆိုတော့ဖြစ်တယ်လင်းညှို့ထိုးလာတာပြဿနာဖြစ်ပြီဆိုရင်ဒါတော့မိမိတို့ကအော်ဒါတွေကကံတရားနဲ့လည်းဖြေရတယ် ဒါတော့ဘေးမှာရှိနေတဲ့မြင့်တဲ့ပုံကိုကြီးတွေကကြာရှုံးမှုတွေလည်းကြီးပြီးတော့မိမိတို့လက်ခံလို့ရအောင် တနည်းမှားယွင်းတဲ့ဒေါသတွေကိုဒေါမနတတွေကိုမှားယွင်းတဲ့အပေါက်ကထွက်မသွားအောင်မှန်ကန်တဲ့အိတ်ဆက်ကနေတခါတည်းရှော့ထုတ်လို့ရအောင်ဒါကိုဆင်ခြင်ဖို့လိုတယ်အ ਨੇ ဆုံးဖြစ်တတ်တာကသူများကိုအပြစ်မတင်ရင်တောင်းအဲ့ဒါလိုဖြစ်ပြီဆိုရင်လူတွေကကိုယ့်ကိုယ်ကိုမကျေနပ်မှုဒေါမနတကမနှိမ့်ဆက်ဘူးလားနှိမ့်ဆက်တယ်အဲ့ဒါဒီဒုက္ခတစ်မျိုး အဲ့ဒီနှိပ်စက်တာကဇရာကိုပိုးပြီးတော့တွန်းအားပေးတာကိုကိုကိုလည်းပိုးပြီးတော့နော်ဒေါသဖြစ်ရင်ရုပ်တွေမအိုးဘူးလားဒေါသတရားလက်ကင်ထားကအသက်လဲဒိုးရုပ်လဲအိုးဤဒေါမနတတရားလက်ကင်ထားကအသက်လဲဒိုးရုပ်လဲအိုးဤတဲ့အိုးမှာပေါ့ဒေါသအပူတွေကတစ်ချိန်လုံးလောင်မြိုက်နေတာ哦တိုးမှာပေါ့အသက်ကဒေါသကြောင့်ဒီခန္ဓာကိုယ်ရဲ့သွေးပတ်သွေးသားလက်ပတ်မှုတွေမမှန်တော့ဘူးလေအသက်လဲတိုးတယ်ရုပ်လဲ အိုတယ်တဲ့ဒါကြောင့်မလို့အိုးသောအိုးပင်အိုးသောလဲကြည်လင်တဲ့စိတ်ကလေးရှိနေရင်ခံတာတယ်ဒါကြောင့်အဲ့ဒါလေးတွေကိုဩဘုရားရှင်တော်မှာမလွတ်ရဘူးဆိုတာလေးတွေသိရင်နော်မိမိတို့လည်းပဲဒါလေးတွေကိုဖြေစေတနည်းထွက်ပေါက်အမှန်ကနေဖြေလျှော့လိုက်တဲ့အတွက်ဒေါသဒေါမနတာတင့်ခံနေသေးရဲ့လားဇရာကိုမိမိတို့ညှင်းဆန်သေးရဲ့လားဒေါသဒေါမနတာလည်းတင်းမခံသလိုဇရာကိုလည်းမညှင်းဆန်တဲ့အတွက်ပြဿနာဇရာကိုလာမပေးတော့ဘူးပြဿနာဇရာ ဟိုးဟိုမှာပေါ့ငါတို့ကြည့်ပြီပဲလက်ခံလိုက်တော့ဇရာကြောင့်စိတ်ညစ်နေတာရှိသေးရလားပျော့သွားရောမျက်နှာကအိမ်မှာပြေသွားရောတင်းခံနေတဲ့မျက်နှာရှိသေးရလားအဲ့ဒါပြောတာအဲ့လိုလေးဖြေတတ်ဖို့လိုတယ်ဦးဇင်းတို့တင်ကြားခြင်းလေ့လာခြင်းတွေဒါအတွက်ပဲဒါဦးဇင်းတို့ကြားကောင်းလုံးလို့လာတာမဟုတ်ဘူးငါတကယ်အရေးတကယ်ပဲတွေးပြီဆိုရင်ငါတရားလက်ကင်ထားကြလိုတယ်ဘေးနာဇနီးမယားသမီးသားယောက်ျားလက်နဲ့ခံရမကြဘာမှခံမခံနိုင်အခုနရထဗလာတုတ်ထဲမှာပါတယ်တကယ်အရေးတကယ်ပဲဘယ်သွေးဘယ်သားမကယ်ပြီး သူမှမကယ်ဘူးလို့ပြောတာရတပါလိုက်ရဓမ္မပိသားထဲမှာပါတယ်ရှေလို့ဆဲမပြောခဲ့တာဒါကြောင့်တကယ်အရေးတကယ်ဖြစ်ဘယ်သွေးဘယ်သားမှမကယ်ရင်ဘယ်သူကယ်မလဲ you save yourself ကိုပဲရှိတယ်ဒါကြောင့်အတ္တဒီပါဘိက္ခူဓမ္မဒီပါကိုဘာသာကိုကျွန်းကြီးလို့အာကိုရလို့ကျွန်းဆိုတာဘာသူပြောတာလဲဓမ္မပြောတာဓမ္မကိုမိမအာကိုရှိမယ်ဓမ္မမရှိရင်အာကိုမရှိဘူးအဲ့ဒီကြမှာဒီကနေ့မှာဟိုအော်ဒီအော်ဆိုတာအဲ့ဒီအာကိုမရှိလို့အော်တာ ရင်းနဲ့လိုလက်ကလေးပေါ်လပေါ်လနဲ့မှအော်တာဘာကြောင့်အော်လဲသေးတော့မှန်မှန်းသိလို့အော်တာသူ့မှာကျွန်းညူတာကျွန်းပေါ်ကစိုက်သွားပြီဆိုရင် तू အော်သေးလားမအော်ဘူးဒီတိုင်းပဲဒါကိုကကြိုမြင်မှုပြောတာကိုင့်ကောင်းပြီဗျာဒိနဲ့ပတ်သက်ပြီးတော့နော်ပရပိုက်တယောက်ကမေးတာလေကိုဘုဒ္ဓတာယူကြအောင်ဆိုမြတ်စွာဘုရားလက်ထက်တုန်းကဝေလူဝန်ကျောင်းမှာနေတဲ့အချိန်တုန်းကမောလိယနော် မောလိယတိဝကဆိုတဲ့ပရပိုက်တယောက်ကကြောင်းလာဘုရားလျှောက်တယ်မြတ်စွာဘုရားတဲ့တတ္တဝါတွေကနော်ဒုက္ခဒုက္ခဥပ္ပခာပြောချင်တာကတော့ဒုက္ခပဲဆိုကြပါစို့ဗျာဒုက္ခဖြစ်ပြီဆိုရင်နာကြမ်းမကြမ်းမှုတွေဖြစ်ပြီဆိုရင်ကံကြောင့်လို့ပြောကြတယ်ရှင်ဟုတ်သလားဒုက္ခဖြစ်ပြီဆိုရင်နာကြမ်းယောဂဘေးပြာတွေဖြစ်ပြီဆိုရင်ဆင်းရဲဒုက္ခဖြစ်ပြီဆိုရင်အဲ့ဒီဖြစ်တဲ့ဒုက္ခသည်ကံကြောင့်လို့ဖြစ်တယ်လို့ပြောတယ်အဲ့ဒါဟုတ်သလားတဲ့ဒါဖះမဟုတ်ဘူးတဲ့ နံပါတ်1ယောဂဘေးပြဖြစ်တဲ့ခါမှာနံပါတ်1ကဗမာလိုဖတ်ကြည့်စမ်းတီးကျေပြစ်ချင်းကြောင့်ဖြစ်သောအနာတီးကျေပြင်းလည်းဖြစ်တယ်နံပါတ်2တလိပ်ကြောင့်ဖြစ်သောအနာနံပါတ်3နံပါတ်4နံပါတ်5ဒါကအပူအေးမမြတာလားပြောတာနားလည်ပြီသားနံပါတ်6အဲအဲ့ဒါလေးနည်းနည်းပြောမယ်ခဏထားအဲ့ဒီဟာလဲဦးဇင်းတို့ဖြစ်ဖို့အရေးကြီးတယ် ဦးဇင်းအောက်မှာလက်သေးကွင်းလေးနဲ့ရေးထားတယ်အဲ့ဒါလေးဖတ်ကြည့်လိုက်နော်အတိတ်ပဲသိအောင်အေးအဲ့ဒါလေးတော့ပြောခြင်းတယ်လူတွေမှာခန္ဓာကိုယ်ဟာဉာဏ်နဲ့ရှင်သုံးရတယ်နော်ဒါတော့ကိုကဘဝတစ်ခုဆင်းရဲပြီဆိုရင်စူးစမ်းရင်ဘာဖြစ်တယ်ညာဖြစ်ဆိုအယံ overwork ဖြစ်ပြီဆိုလို့ရှိရင်ခန္ဓာကိုယ်ကခံနိုင်မအောင်မလား မခံနိုင်ဘူးအဲ့ဒါတွေတဲ့ခါတာအဲ့ချင်းနေအရန်ရောရောသွားတဲ့ခါကျတော့လူတွေကအမှ sleeping accident တွေမဖြစ်ဘူးလားအဲ့ဒါ overwork ဖြစ်တာစူးစမ်းလို့ပြောတယ်မှန်တယ်ဒါပေမဲ့ safety ကအရေးကြီးသေးတယ်ဒါတော့မိမိတို့အလုပ်လုပ်တဲ့ခါမှာနော်ကိုကဒီဟာကြီးကိုတခါတည်းနဲ့ပြေလဲခြင်းတာမျိုးဟာပြေလဲမှဖြစ်မယ်ဟာရမှဖြစ်မယ်ဆိုတာဟာကြီးကစူးစမ်းတာတော့ကောင်းတယ်ဒါပေမဲ့မိမိရောရောကို safety ကိုကို safety မရှိသူများ safety လည်းမရှိဘူးအဲ့ဒီ safety မကြည့်ဘဲနဲ့ overwork ဖြစ်ပြီဆိုရင်အဲ့ဒါ under နဲ့နီးတယ်အဲ့ဒီလိုဖြစ်ပြီးတော့ accident ဖြစ်သေးတယ်ဆိုလို့ရှိရင်ကာကြောင့်ဖြစ်တာလားညံမရှိလို့ဖြစ်တာလားအေးအဲ့ဒါကိုကိုယ်တိုင်ပါဝင်စဉ်းစားနော်ဒကာတော်မတွေလူတူးကြော့3ကြော့နဲ့လောက်တာတော့ကြိုးစားတာကိုတော့ကျင့်တတ်ပါတယ်ဒါပေမဲ့မြတ်စွာဘုရားညာနာတန်ပယုတ်တန်တဲ့အရာရာဘာနဲ့ရှင်းရမှာလဲအေးညာရှင်လှုပ်လို့ပြောတာ blind လှုပ်လို့မပြောဘူးနော်ဘုရားစကားတလုံးနဲ့မမှတ်နဲ့စောအောင်မှတ်လှုပ်တော့လှုပ်ကြိုးလဲကြိုးစားသို့တော့အဲ့ဒီအလှုပ်ကြိုးစားတာဝိရိယကိုကျန်နေထိတ် တို့မို့ဆိုရင်အန္တရာယ်ဖြစ်တတ်တယ်ပြောတာအဲ့ဒါမျိုးမျိုးဒီလမ်းမှာကြားကြိုက်မယ်တိရသားနဲ့သွားရင်ဘသူကံကြောင့်ဖြစ်တာလားညံမရှိလို့ဖြစ်တာလားမွေပေါ်တယ်သွားတယ်ဖြစ်တယ်ညံမရှိလို့ဟာအခုဒီမှာစနိုးတွေကြတယ် ice တွေဖြစ်နေတယ်အဲ့ဒီဟာကိုမှသွားပြီးတော့အဲ့ဒီလမ်းကိုမှအပျော်ထွက်တယ်အခုလို့ဆိုလို့ရှိရင် reno တက်တယ်ဒီလမ်း ice တွေရှိနေပါတယ်ဆိုကမှတက်တယ်ချိန်မပါဘူး accident ဖြစ်တယ်ကဲစဉ်းစားကြည့်ကံကြောင့်ဖြစ်တာလားညံတုံးလို့ဖြစ်တာလား အေးကိုသွားမယ်လမ်းအတွက် safety ရေးကြည့်တယ်ဒါကြောင့်စူးစမ်းစူးစမ်းဆိုတဲ့နေရာမှာအန္တရာယ်မဖြစ်အောင် safety လည်းစဉ်းစားဒါကိုနံပါတ်6ကကိုနဲ့မတင်တော်အောင်ဆောင်ရွက်လုပ်တာကိုကိုကိုအရန်ကြီးတခါတည်းမဖြစ်တော့တဲ့လူလိုခိုင်းတာပြောတာနောက်နံပါတ်9အောက်ကဖတ်ကြည့်ပါဦး အဲအဲ့ဒီနေရာမှာမြတ်စွာဘုရားပြောတာကသူကမိမိသူတို့ဘာတို့လုံလပယောဂကြောင့်ဖြစ်သောအနာဆိုတဲ့နေရာမှာနော်တချို့ကတခါတည်းကံကိုတက်ရိုက်ပုံချတတ်တယ်မြတ်စွာဘုရားဒါလည်းအကုန်လုံးမဟုတ်ဘူးလို့ဆိုထားတယ်ဟိုမငင်းလည်းမငင်းဘူးပေါ့နော်ရှိနေသေးတာကအခြားကြောင်းရှိတယ်မိမိကိုယ်ကိုတေချောင်းကြံတယ်တေတော့မတေဘူးဒါပေမဲ့တေမလောက်ဖြစ်သွားတယ်သူ့မှာယောဂရတယ်ဘေးတွေဖြစ်တယ်အနာတွေဖြစ်တယ်ဒါကကိုယ့်ကိုယ်ကိုသေအောင်ကြံတာမသေးဘဲနဲ့မသေးမရှင်ဖြစ်ယောဂါတွေဖြစ်ကြံနေခဲ့ရင် ကံမဟုတ်ဘူးတဲ့မြတ်စွာဘုရားညံမဲ့တဲ့အဲညံမရှိတာလို့ပြောတာနောက်သူတစ်ပါးတွေကဖန်ဆီးရက်ခံတယ်နောက်ပြီးတော့ဘလူတရဲဆိုနှိမ့်ဆက်ခံရတဲ့ယောဂဘေးပြတွေတာရဲတိလိဆန်တွေဖြစ်တဲ့အာမျိုးနှိမ့်ဆက်ခံလို့ဖြစ်တဲ့အနာယောဂမျိုးဆိုလဲဒါဟာနော်ကံနဲ့တက်ရုံဆန်ဘူးလေတချို့ဟာတွေကညံမရှိလို့ဖြစ်တဲ့ဟာတွေလဲပါတယ်လို့ပြောတာနောက်နံပါတ်9ကြမှာအဲ့ဒါလေးဖတ်ကြည့်အဲအောက်ကလည်းဖတ်ကြည့်ပါဦး အေးမြတ်စွာဘုရားကအကြောင်းရှစ်ချက်ရှိတဲ့ထက်မှာအနာရောဂါဖြစ်ဖို့အကြောင်းရှစ်ချက်ထက်မှာနောက်ဆုံးတစ်ချက်ကလေးပဲဒါကံကြောင့်ဖြစ်တယ်လို့ပြောတာကျန်တာတွေကိုဆင်ခြင်မှုပြောတာနော်ဒါကြောင့်ဥပပိလကကံဥပဂါရကကံတို့ကြောင့်မြေမျိုးချင်းမိုးကြိုပြစ်ခံရခြင်းစသည်တို့ကြောင့်ဖြစ်သောအနာကံကပါလာလို့ဖြစ်တာရှေးကံဟောင်းအံရှေးကံဟောင်းများကြောင့်ခန္ဓာကိုယ်၌ဓာတ်ဖောက်ပြားကဆိုလိုတာကကံကအကုသိုလ်ကနှိမ့်စစ်ပြီဆိုလို့ရှိရင်ဆေးကဟောဦးဇင်းတို့ပြောတာဝက်နာကံတာပြောတာမဟုတ်လား စိတ်ကူလို့မရတော့စိတ်ကူလို့မရတဲ့ခါကျတော့ तू ကဒါကြီးကဘာဆေးပေးပေးဆေးမတုံ तू များပြောက်ချင်းပြောက်မ तू မပြောက်ဘူးကံကတားထားလို့ဒါဝက်နာကံတာ तू ဝက်ပါလို့ဖြစ်ရတဲ့ဟာမျိုးဆိုတော့ဟုတ်တယ်တဲ့ဒါကံကြောင့်ဖြစ်တယ်ဟာလို့တိုက်ရိုက်ပြောလို့ရတယ်ဒါကြောင့်အနာရောဂါဒုက္ခဖြစ်ကြောင်းရှစ်မျိုးထဲမှာကံနဲ့ဆိုင်တာကတမျိုးတည်းဟောတာဒီပြင်ကြောင်းနေရှိတယ်တဲ့ပြောချင်တာကကံကံကံလို့တစ်ချိန်လုံးပြောတော့ရှိသမျှအကြောင်းကံကြီးပဲလို့သွားချမှာဆိုလို့မြတ်စွာဘုရားအကုန်လုံးဒါ analyze လုပ်ပြတာ ဒါတော့မိမိတို့လည်းပဲတချို့နေရာတွေမှာအော်ငါတို့ညံနဲ့ထက်စဉ်းစားရမှာတွေအများကြီးရှိသေးတယ်ဖြစ်ဖြစ်သမျှအော်ငါရှေးကန်ရှေးကန်လို့အဲ့ဒါလိုကြီးဖြစ်သမျှအကြောင်းရှေးကန်ဆိုရင်သူကပုပ္ပကတဟိတုဒိဋ္ဌိဆိုတဲ့ကံပေါ်ကြီးပဲလွှဲချတဲ့ဒိဋ္ဌိရှေ့ကပြောခဲ့ပြီးသားအဲ့ဒီဒိဋ္ဌိတွေရောက်သွားတတ်တယ်တဲ့နော်ဒါကြောင့်ဦးဇင်းတို့ဒီနေ့ဒီလောက်ပဲထားကြအောင်ဆိုကျန်တဲ့အချိန်လေးကိုဦးဇင်းတို့တရားဆက်ထန်လိုက်ကြအောင်9နာရီထိုးရင်ဖြုတ်မယ်နော် မိမိတို့ဇင်၈နိုင်ခွဲရပ်ဖို့ကဒီမှာအကြောင်းအရာမပြတ်တန်နေရှေ့ရောက်သွားတယ်နော်နောက်မနေ့ဖြစ်ငါကြတော့ဆရာတော်ဦးဇောတာသူကနေရမကောင်းသေးဘူးအဲ့တော့ဦးဇင်းကိုလွှဲထားတယ်စာမွေးသွားဆက်ပေးပါတဲ့အဲ့တော့အဲ့ဒီအခုလာတဲ့လူတွေစီရင်ကောက်စမ်းပါလက်မထိုးခိုင်းမယ်နောက်နေ့ပြန်လာမယ်လို့နော်မနေ့ပြန်ကဦးဇင်းလာစာမွေးဆက်ပေးရမယ်စူးစမ်းဖြေကြပါကုသိုလ်ရပါတယ်လို့နော်အခုကြံတဲ့အချိန်လေးမိနစ်20လောက်မိမိတို့ အဲဘရိတ်မယူပါတော့နဲ့တော့နော်ကိုနိုင်ဆိုတော့သိမကြတော့ဘူးဆိုတော့ဦးဇင်းတို့တရားလေးမှတ်ပြီးတော့မှဓမ္မသင်္นานပြီးမှပဲကိုနိုင်ထွန်းရေဆုံးသက်ပါမယ်